အားလုံးမင်္ဂလာပါအားလုံးရှင်လန်းချမ်းမြေကြပါစေအနန္တအနန္တငါးပါးကိုဥက္ခ၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစေဘုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောသံဃဂုဏောအနန္တော မတ္တပိတုဂုဏောအနန္တောအာစီယဂုဏောအနန္တော အနန္တောအနန္တကိုငါးပါးကိုရှိခိုးပါရှင်ဗျာ ဆရာတော်ရှင်သမြတ်ဘုရားတပည့်တော်တို့နှင့်ဝိနည်းတတ္တဝါအပေါင်းတို့သည်အဝေယဟွန်တုဘေးရန်ကင်းကြပါစေအပြာပစ္စာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တုကျမ်းကျမ်းမှာမှာချမ်းချမ်းသာသာဖြင့်မိမိတို့၏ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမူဆန်းတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလတ္တတံပတ္တိတော် မာဝိကင်စတန်တူရရှိပြီးသောစည်းစိမ်ချမ်းသာမှမရရောကြပါစေနှင့်ကမ္မတကာကန္တာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်မြတ်ဗျာဆရာတော်ဘီရန်ကင်းပါစေစိတ်စင်ရကင်းပါစေကိုယ်စင်ရကင်းပါစေကျမ်းကျမ်းမာမာချမ်းချမ်းသာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နေပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓဤတရားတော်များကိုတည်ယူလေ့လာကျင့်ဝင်ရကြသည့်အတွက် အထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုယုံကြည်လေးစားစွာသင်ယူလေ့ကျင့်မှပြီရှင်ဗျာ နာခွဲသွားပြီဖြစ်တဲ့အတွက်ခွန်ကြီးတို့တရားနာကြအောင်နော်ဒီနေ့2020ခုနှစ်ဒီဇင်ဘာလ29ရက်နေ့တနင်္ဂနွေနေ့တရားစခန်း၃ရက်မြောက်နေ့ပေါ့ဗျာဒီနေ့ဟောကြားမယ့်အကြောင်းအရတော့ငုကောင်းစီပေးထားတော့ကာနုပဒနာသတိပဋ္ဌာန်14ပါအာနာပါနသတိရှုနည်းလို့ဒီလိုပြောတာမနေ့က ဘုန်းကြီးတို့ကာနုပဒနာရှုနည်းမပြီးသေးပါဘူးဒါကြောင့်မနေ့ကကာနုပဒနာရှုနည်းပဲအဲတတိပ္ပံ၄ပါးပေါ့လေမနေ့ကတတိပ္ပံ၄ပါးပြောနေမပြီးသေးတော့အဲ့ဒီအကြောင်းအရာပဲဘုန်းကြီးဆက်ပြောပါတတိပ္ပံ၄ပါးအရင်မှတ်ထားမယ်နော်တတိပ္ပံ၄ပါးဆိုတော့ဒီရုပ်ခန္ဓာကိုယ်ကြီးပေါ့ ရုပ်ကိုရှုရင်ရုပ်ခန္ဓာကိုရှုရင်ကာယ ानु ပါဒနာတတိပဌာန်ဒါလေးမှတ်ထားခံစားမှုဝေဒနာလေးကိုရှုနေရင်ခံစားမှုကတော့ကောင်းတာခံစားမယ်မကောင်းတာခံစားမယ်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒါမှခံစားမှုလည်းရှိတော့အဲ့လိုခံစားမှုကိုရှုနေတော့ဝိညာဉ်ဥပဒနာသတိပ္ပံလို့ခေါ်တယ်ပြီးတော့စိတ်တွေဘုံညိုမြင်နေမယ်ဆိုမြင်သိစိတ်ဘုံညိုကြည်နေမယ်ဆိုမြင်သိစိတ်ဖြစ်မယ် ဘုံရည်တန်နေနားထောင်နေကြာတိစိတ်အနန္တနေအာယုံပြုနေအနန္တိစိတ်စာနေစာတိစိတ်တကုတရားလာထီနေထီတိစိတ်ရောပြီးတော့မျက်စိမနားပိတ်ပြီးတော့တရားထိုင်အတွင်းစိတ်တရားဖြစ်ပြအဲစိတ်မှန်သမျှကိုရှုမှတ်နေစိတ်တ ानु ပဒနာတတိပဌံလို့ခေါ်တယ်ပြီးတော့ဓမ္မ ानु ပဒနာတတိပဌံဓမ္မသဘောတရားလေးတွေမှတ်တော့ သဘောတရားဆိုတာတော့ဒီခန္ဓာ၅ပါးနဲ့ခွဲပြိုင်တော့စေတသိက်ဝေနာတင်ညာလွဲတဲ့စေတသိက်သဘောလေးဝေနာလွဲတဲ့စေတသိက်သဘောလေးတွေမှိုင်ဓမ္မနုပဒနာတတိပ္ပံဒီတော့တတိပ္ပံလေးပါးဘာလို့ဟောလဲမေးရင်ဥပါဒနဲ့ခန္ဓာ၅ပါးကိုရှုမှတ်ဖို့အတွက်ဟောတာဒါလေးရှင်းလေးမှတ်တာနော်တရားရှုမှတ်လို့ရှိရင်တတိပ္ပံဘယ်နှပါးရှိတယ်သိထားမယ်ဘာကိုရှုရမလဲဆိုတာလည်းသိရမယ်ဥပါဒနဲ့ခန္ဓာဆိုတော့ ဆွဲလန်းနေတဲ့ခန္ဓာ၅ပါးနော်ဒီခန္ဓာ၅ပါးချုပ်ရင်တော့ယုံနဲ့နာနဲ့ပေါ့ဗျာဒီပေါ်မှာဘုန်းကြီးတို့ဟာဒါဥဂောတိတာကြီးပဲဒါကုကြီးရှင်ကြီးပဲဒီလိုပေါ့ငါတို့ဘာယောမယောက်ျားမိန်းမထင်မှဆွဲလန်းနေတာဟာဒါဥပါဒံပဲအဲ့ဒီဟာတွေကိုခန္ဓာဖွဲ့ရင်ခန္ဓာ၅ပါးရဒီတော့အပေါ်နဲ့ပြန်တွဲမယ်နော်ဒီခန္ဓာ၅ပါးနဲ့တတိပ္ပံ၄ပါးဒါတွဲကြည့်အဲ့ဒါအရေးကြီး နော်သတိပဋ္ဌာန်လေးပါဘာလို့ဟောလဲဆိုခန္ဓာ၅ပါးရှုမှတ်ဖို့အတွက်ဥပါဒณะခန္ဓာ၅ပါးရှုမှတ်ဖို့အတွက်ဘုရားကသတိပဋ္ဌာန်လေးပါဟောခဲ့တယ်ယူဘက်ခန္ဓာယုတ်တရားတွေပေါ့ယုတ်တရား28ပါးရှိတယ်အဲ့ဒီယုတ်တရားတွေခန္ဓာဘဝယူဘက်ခန္ဓာပေါ့အဲ့ဒီယူဘက်ခန္ဓာကိုရှုမယ်သုံးဖို့ယုတ်ခန္ဓာကိုယုတ်ရှုမယ်ယုတ်28ပါးရှုမယ်ဆိုကာနုပါဒနာသတိပဋ္ဌာန်ဝေဒနာစေတသိက်လေးကိုခန္ဓာဘဝဝေဒနာခန္ဓာ ဝေဒနာခံစားမှုဝေဒနာလေးကိုရှုမယ်။သို့မဟုတ်ဝေဒနာခန္ဓာကိုတတိနဲ့ညာနဲ့စောင့်ကြည့်မယ်ဆိုဝိညာဉ်ဥပဒနာတတိပဒံစိတ်စိတ်ကတော့လောကုတ္တရာစိတ်ကရှုလို့မရလောကီစိတ်ပဲရှုလို့ရ။ဥပါဒနာခန္ဓာတွေကလောကီစိတ်စိတ်တိတ်တွေပဲ။ဒီမှာလောကီစိတ်82ပါးရှိတယ်။အဲ့ဒီစိတ်တွေကိုခုနမြင်သိစေကြားသိစေအနံ့သိစေစားသိစေထိသိစေတွေးနေတဲ့စိတ်တွေ။အဲ့ဒီစိတ်တွေဟာဝိညာဉ်နဲ့ခန္ဓာခန္ဓာပွဲ။ စိတ်တွေကိုရှုမယ်သို့မဟုတ်ဝိညာဉ်နဲ့ခန္ဓာကိုတတိညာနဲ့စောင့်ကြည့်မယ်ဆိုစိတ်ဓာနုပါဒနာတတိပဒခန္ဓာ၃ပါးပြီးသွားပြီနော်ကာနုပါဒနာကဘာရှုမလဲဆိုရူပခန္ဓာရှုမယ်ဝေဒနာနုပါဒနာတတိပဒဘာရှုဝေဒနာခန္ဓာကိုရှုမယ်စိတ်ဓာနုပါဒနာတတိပဒဘာရှုမလဲဆိုဝိညာဉ်နဲ့ခန္ဓာရှုမယ်သင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာနှစ်ပါးပဲကျန်တယ်အဲ့ဒီနှစ်ပါးကိုရှုရင်ဓမ္မနုပါဒနာတတိပဒဒါသူများမေးပြောတတ်ပါစေ ဘုန်းကြီးတို့ဓမ္မနုပဒနာပိုင်းညာတစ်မျိုးပြောမှအခုကတစ်မျိုးပေါ့နော်တင်ညာစေတသိက်လေးဟာတင်ညာခန္ဓာမှတ်သားနေတဲ့သဘောဟာတင်ညာခန္ဓာပါပဲသင်္ခါရခန္ဓာဆိုစေတသိက်က52ပါးရှိတယ်အဲဒီ52ပါးတွေမှာဝေဒနာတင်ညာမှာတစ်ပါးစေတသိက်50ကိုသင်္ခါရခန္ဓာလို့ခေါ်တယ်နော်မှတ်သားနေတဲ့သဘောလေးကိုလည်းဘုန်းကြီးတို့ကတတိတဉာဏ်နဲ့စောင့်ကြည့်ပြီးမှတ်ရမယ်။ ပြီးတော့ဝိညာဉ်တင်ညာမှာတပါးပြည့်တဲ့စေတသိက်တွေပေါ့ကိုယ်တဏ္ဍမှာလောဘတွေဝင်လာရင်လည်းမှတ်ရမယ်ဒါစေတသဘောတရားတွေနော်ပြီးတော့ဒေါသတွေဝင်လာရင်လည်းမှတ်မယ်မာနတွေဝင်လာရင်လည်းမှတ်မယ်အဲ့ဒါဓမ္မနုပဒနာသဘောပဲဒါလေးမှတ်ထားမယ်နော်ဒီတော့ဖះကဘာဖြစ်လို့ဒီတိပ္ပံ၄ပါးကိုရှုစေခြင်းလဲလို့မေးရင်ဝိပ္ပံလာတာ၄ပါးကိုပယ်ဖို့နော်ဘုန်းကြီးဒီမှာဆရာကွက်ကဒီတိုင်းမှမပါဘူးဟိုးဆရာကွက် အမှတ်စုအများကြီးထဲမှာတော့ပါတယ်နောက်မှာကိုယ့်အကိုပဲထုတ်ကြည့်ခုတော့ဒီတိုင်းပဲနားထောင်တော့ဝိပန္နဝိပန္နတာ၄ပါးဆိုသုဘဝိပန္နတာဒုက္ခဝိပန္နတာနေသဝိပန္နတာဒိဋ္ဌိဝိပန္နတာသဝိပန္နတာ၄ပါးဖောက်ဖောက်ပြန်ပြန်ထင်မှတ်တော့အကောင်းထင်မှတ်တာသုဘဝိပန္နတာသုဘဝိပန္နတာ၄ဒီဝိပန္နတာ၄ပါးပယ်ဖို့တည်းဘုရားတတိပ္ပံ၄ပါးဟောတာ သုဘဝိပန္နာတော့ပယ်ဖို့အတွက်ကာနုပဒနာသတိပဋ္ဌာန်ဟောတာဒီလိုမှတ်မယ်ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးရှုလို့ရှိရင်အပြစ်မြောင်ရှုရတယ်ဝိပဿနာဉာဏ်นี่တက်လာရင်လည်းခန္ဓာကိုယ်ကြီးအပြစ်တွေမြင်လိုက်ယုံနံသဘောတွေပေါ်ပြီးပေါ်ပြီးပေါ်ပြီးဒါတွေညင်းငွေစိတ်ပြတ်လာတာမလို့ခြင်းတော့ဒါလည်းညင်းငွေစိတ်ပြတ်သုံးဖို့အတုပကမ္မထာနေရှုမယ်ရှင်အတုပတေအတုပတွေရှုတဲ့အခါကျခန္ဓာကိုယ်ကြီးအပြစ်မြင်မချစ်ခင်တော့ ဘုန်းကြီးတို့ကိုယ်ခန္ဓာကိုဘုန်းကြီးတွေလည်းအတူတူပါပဲလူရောဘုန်းကြီးရောတရားမရှုမှတ်ရင်ကိုယ်ခန္ဓာကိုအကောင်းထင်တာပဲနော်အကောင်းထင်တာကိုအပြစ်မြောင်ကြည့်ရဘုန်းကြီးမနေ့ကပြောခဲ့တယ်ဘာလဲဆိုသူခန္ဓာကိုယ်ကြီးဓာရ၉ပေါက်ကရှုတဲ့ကမ္မထံပေါ့ကြည့်လိုက်လေမျက်စိပေါက်ကထွက်လာတယ်ဘယ်သူမှမနစ်တော့ကိုယ့်အကောင်လည်းမနစ်တော့မနဲ့လင်းလာမျက်နှာတက်ပြရတာနေ့လယ်မှာမျက်ရည်တွေမျက်ဝတ်တွေထွက်လာတယ်တုတ်တင်ရှင်းလင်းပြရတာ ဒါတွေမြောင်ရှုတာပဲနားကနှဖာကြီးတွေထွက်တယ်နှခေါင်းနာကြီးတွေနှက်ကြီးတွေထွက်တယ်ပါးစပ်ကချွဲတလိပ်တွေထရွေးတွေအာဘုတ်ကြီးတွေသွားလဲနေတိုင်းတိုင်းအညစ်အကြေးတွေရှိတာရှားလဲဘလောက်ချစ်ထုတ်ချစ်ထုတ်အညစ်အကြေးတွေရှိတာခန္ဓာကိုယ်အောက်ဘက်ကနေချင်းချင်းချင်းတွေထွက်လာတယ်ခန္ဓာကိုယ်ကြီးတကယ်သေချာစစ်စစ်ဘောပေါ့ညာနဲ့ဆင်ញင်ကြည့်ရင်တော့ကောင်းတာတကွမှမရှိဘူးအဲ့ဒီလိုအပြစ်မြောင်ကြည့်ရတယ်အဲ့တော့ဂာနုပဒနာတတိပ္ပံကဘာလို့ဟော ဒါပယ်ဖို့လဲသူသူပဝိပန္နတာပယ်ဖို့ခဏကြီးဘုန်းကြီးတို့တွေအကောင်းထင်တော့ခုနလိုဒါတော့ကိုဘောကမ္မထံလောက်ရှုကြည့်လိုက်ကောငါကံတော်ကြီးအကောင်းတာတစ်ခုမှမရှိပါလားအလိုလို သူပဝိပန္နတာကြွာကြတာအထူးကိုကြွာကြစရာမလိုဒါကြောင့်ဘုန်းကြီးတို့ကတရားရှုတဲ့ခါကျရင်အတုပါတွေလည်းရှုစေခြင်းတယ်နော်ဒါကြောင့်မို့တရားရှုတဲ့ခါကျတော့သူပအတုပလည်းရှုရမယ် ဒုက္ခဒုက္ခလည်းရှုရမယ်အနေဆာလည်းရှုရမယ်အနတ္တလည်းရှုရမယ်လေးချက်ပြောသွားတာအတုပရှုဖို့အတွက်ကာနုပဒနာသတိပ္ပံဟောတာပဲအတုပမြင်ဖို့အတွက်သုဘဝိပ္ပန္နတာကိုကြွာဖို့အတွက်ခဏကိုယ်အကောင်းထင်တာတွေကိုအပြစ်မြင်လာဖို့အတွက်ကာနုပဒနာသတိပ္ပံရှုရတယ်ဒီလိုပဲမှတ်ထားမယ်နော်နောက်ဒုက္ခဝိပ္ပန္နတာအဲကိုယ်ခန္ဓာကိုယ်ရလာချမ်းသာတယ်ထင်တာ ညင်ညင်သက်သက်လေးထိုင်ကြည့်ပါလားတဏှာလောက်ထိုင်ကြည့်မလို့မချက်ထိုင်ကြည့်တတိမထားဘဲနဲ့ဟိုတရားမရှုမှပဲနဲ့ထိုင်ကြည့်နာမနာခဏခဏပြောင်းနေရတာတရားရှုမှရင်သိတာပါလေခန္ဓာကိုယ်ကြီးရဲ့သဘောဟာဒုက္ခလားဒုက္ခလားဆိုသိတာတယ်အဲအဲ့ဒီလိုမရှုတတ်ရင်တော့သူကဘယ်လိုဖြစ်လဲဆိုတော့ကိုယ့်အကိုချမ်းသာတယ်ပဲထင်နေတော့ဒုက္ခမြောင်ရှုရတယ်တရားရှုမှရင်ဒုက္ခသဘောတွေအကျုံတာပဲ ခုဘုန်းကြီးတို့တက်တော်တက်တာထိုင်တော့ခုတော့မှဘုန်းကြီးနည်းနည်းညောင်းလာဒီမှာခါဆန်းလာဒါဆန်းမြိုင်းတော့ကြကြအောက်ညွတ်သွားပြန်ဟောပြန်ဆန်းမြိုင်းနဲ့ဒီလိုနဲ့ပဲဟုတ်လားဒီသူ့ရဲ့ခန္ဓာကိုယ်စိတ်ကြိုက်ပဲဘုန်းကြီးကလိုက်ပြုတ်ပြင်ပြီးကိုယ်စိတ်ကြိုက်တကူအောင်ဖြစ်ကိုကတော့ကိုယ်ခန္ဓာကိုယ်ချမ်းသာတယ်ဒီခန္ဓာကိုယ်ရလာချမ်းသာတယ်ဒီလိုအောင်မိတယ်တကယ်တမ်းကျတော့ငြိမ်ငြိမ်လေးထိုင်ဆောင်ကြည့်နေချမ်းသာတာတကွမှမတွေ့ဘူးညောင်းလိုက်ကြိုက်လိုက်နားလိုက်အောင်းလိုက် မျိုးစုံအဲကြောင့်ဒုက္ခဝေဒနာရှုပြရတယ်ဒုက္ခဝေဒနာရှုမှခန္ဓာကိုယ်ရဲ့ဆင်းရဲကိုပိုးမြင်တယ်ဒုက္ခဝေဒနာမရှုသေးရတော့ဘုန်းကြီးတို့ခန္ဓာကိုယ်အပြည့်မမြင်ဘူးယောဂဝေဒနာတွေဖြစ်လာလဲသိခံရှုရတယ်ခန္ဓာကိုယ်ကြီးကယောဂဝေဒနာဖြစ်တဲ့နေရာကြီးပဲလေဘုဒ္ဓခေါ်ကအယံကာယောဒီခန္ဓာကိုယ်ကြီးကဒုက္ခမျိုးစုံဖြစ်တဲ့နေရာကြီးပဲ ဘုဒ္ဓဂောကရံကောဘူအာရိနဝောနော်ဒီခန္ဓာကိုယ်ကြတဲ့ဒုက္ခပေါင်းစုံဖြစ်တဲ့နေရာဖြစ်တဲ့အတွက်အပြစ်များစွာရင်ဝိရာအာဘာဒဥပ္ပစ္စံဒီယောဂမျိုးစုံဖြစ်တဲ့ဌာနကြီးပဲဒီခန္ဓာကိုယ်ရလာခန္ဓာကိုယ်ဖြစ်လာအဲ့ဒါဒီမြောင်ကြည့်လို့ငါခန္ဓာကိုယ်ရတခုမှကောင်းတာမရှိပါလားမြင်လာရင်ဒုက္ခဝိပန္နတာအလိုလိုခွာကြသွားတာဒါဝေဒနာနုပဒနာဒုက္ခဝေဒနာရှုရင်ပိုးမြင်လွယ်တယ်ပြီးတော့ စိတ်ဓာနုပဒနာတတိပဋ္ဌာန်ကြတော့ဘာလို့ရှုရလဲမင်းနေဆဝိပန္နတမြဲတယ်လို့ထင်တာကွာကြတော့နော်ဘုန်းကြီးတို့တွေကဘုန်းကြီးတို့ဘာအောင်ပေါ့လေလူကြီးပြလာတပည့်လေးတွေမင်းတို့ငါစိတ်ကိုသိတယ်မို့လားဆရာသမားစိတ်ကိုသိတယ်မို့လားကိုယ်စိတ်ကိုပိုင်တယ်လို့လို့မြဲတယ်လို့လို့ဒီလိုထင်တော့တပည့်တွေချိန်ကြောက်ဟိန်ဟောင်းနေမိဘတွေလည်းဒီတိုင်းပဲအမေစိတ်ကိုသိတယ်မို့လားအဖေစိတ်ကိုသိတယ်မို့လားဒီလိုပေါ့ကိုယ်စိတ်ကိုမြဲတယ်ထင်တော့ ခုဘုန်းကြီးအတန်မဲ့နားထောင်ကြည့်တယ်တက်တန်ပြီးဈာတိစိတ်တွေဟာပေါ်ပြီးပြောပေါ်ပြီးတက်တန်ပြီးတက်တန်မြဲနေဒီတန်ရက်ထထကြားနေပေါ့မြင်သိစိတ်လည်းဒီတိုင်းပဲဖြစ်စဉ်တွေကတိတ်များတော့ဘုန်းကြီးယောဂကိုဒီတိုင်းပဲတင်တာမဟုတ်ဘူးဗျာတပြေးပြေးပြေးပြေးပြေးနဲ့ဆဲတွေကပြက်စီးပြီလားရုပ်တွေအိုမင်းယိုယွင်းလာတာပဲနော်အဲ့ဒါပဲဒါကကြည်မှမြင်တယ်မကြည်မမြင်ဘူးဒါကြောင့်စိတ်ကိုလည်းရှုရတယ် စိတ်ကလည်းဘယ်စိတ်ပဲပေါ့ဒေါသစိတ်ပဲပေါ့ပေါ့လောဘစိတ်ပဲပေါ့ကြည်လိုက်ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဇာတိစိတ်ပဲပေါ့ပေါ့အနန္တိစိတ်ပဲပေါ့ပေါ့စာတိစိတ်ပဲပေါ့ပေါ့ရှုမှတတိလေးနဲ့ညာလေးနဲ့ကြာနေသဒုက္ခနာတာမြောင်ကြည့်ရစိတ်သဘောအာယုန်တိမှုတက်တက်ပဲဒီသဘောလေးပေါ်ပြီးပြောပေါ်ပြီးပြောအတွေးစိတ်လေးတွေပေါ်လာလဲရှုမှရတာပဲထိမ့်ချုပ်ထားလို့မရဘူးထိမ့်ချုပ်ထားလို့ရင်ကတော့တချို့ကအတွေးစိတ်ကိုတင်းထိမ့်ချုပ် ရှုမှတ်နေကြအာယုံမဲ့အတင်းကပ်အဲ့ဒါမျိုးတွေလောက်တတ်တယ်အဲ့ဒါမျိုးမလိုအောင်ဝိပဿနာရှုတဲ့အခါကျရင်အတွေးစိတ်တွေပေါ်လာရင်အတွေးစိတ်ကိုလည်းသိချာရှုဒီလိုလေးမှတ်ထားမယ်နော်ပြီးတဲ့အခါကျတော့အဲဒီအတွေးစိတ်တွေကိုရှုလိုက်တဲ့အခါကျတော့ကိုကမြဲတယ်လို့ထင်ထားတဲ့စိတ်တွေဟာနေစာဝိပဿနာဒါလို့လို့ကြွားကြသွားတာဟောစိတ်တွေပေါ်ပြီးတော့ပေါ်ပြီးတော့ဖြစ်နေပါလားဒါသဘောပေါက် နောက်တစ်ခုကဓမ္မနုပဒနာသတိပ္ပံဘာလို့ရှုရလဲမေးရင်ဒိဋ္ဌိဝိပ္ပန္နာတငါသူတစ်ပါးယောက်ျားမိန်းမထင်ထားတာဟုတ်နော်ဒါတွေကိုလည်းကိုကအတ္တကောင်ဝိညာဉ်ကောင်လို့ထင်ထားတာဟုတ်ငါလို့ထင်ထားတယ်ပြီးတော့ငါသားငါသမီးငါเจ้าဒီလိုထင်ထားတာဟုတ်ဒါဒိဋ္ဌိပေါ့ဗျပြီးတော့အတ္တကောင်အတ္တကောင်ဝိညာဉ်ကောင်ဒါတွေလည်းထင်ထားတော့ဒါတွေကတော့အနတ္တမြောင်ရှုရတာပေါ့နော်ဒီ မှတ်သားမှုတင်ညာလေးလေကိုဖြစ်စလို့မဖြစ်ဘူးသူဖြစ်စလို့ဖြစ်တဲ့အရာတွေပဲကိုကတော့မှတ်ထားပြီမဲ့ဒီနေ့ဒီလိုမှတ်တာနောက်ရကြတမျိုးပြောင်းရင်ပြောင်းသွားတော့ဒီရဲ့သဘာဝတွေပေါ့ဘုရောတိရရုပ်ပုံဟုတ်လားဒီနေ့ဓာတ်ပုံရိုက်နောက်နေ့ဓာတ်ပုံရိုက်တမျိုးဖြစ်တာပဲတမျိုးတမျိုးဖြစ်နေပြောင်းလဲနေကိုကတော့မှတ်ထားတော့ဒီဥရောတိရဒီပုံပဲလို့ထင်နေမှာမဟုတ်ဘူးပြပြောင်းပြောင်းသွားတယ်ဆဲတွေအများတော့ဖောက်ပြန်ပြက်စီးနေတာပေါ့ သေချာကြည့်မြင်တာပေါ့ဗျာနောက်ဒီလောဘဒေါသမောဟမာမနာဒါတွေပေါ်မှာလည်းသူကမရှုမှတ်ထားရင်အတောက်ကောင်းဝိညာဉ်ငါသူတို့ကယောက်ျားမိန်းမထင်မှတော့ငါငါစိတ်ဟုတ်လားငါသိတယ်ငါမြင်တယ်ငါကြားတယ်ဒါကတော့စိတ်တ ानु ပဒနာပေါ့လေဟုတ်လားငါဒေါသမင်းသိတယ်မို့လားငါမာနမင်းသိတယ်မို့လားအစာကြီးလို့ပေါ့လေဒီငါနဲ့တွဲပြီးဖြစ်မာနမာနသဘောတတ်တတ်ပဲငါ့ကိုငါမပါစေ ငါဖြုတ်ပြီးရှုရတော့ငါပြုတ်သွားအောင်ရှုရတော့တနည်းအားဖြင့်အနတ္တမြောင်ရှုရတော့ကိုဖြစ်စဉ်လိုဖြစ်တဲ့အရာတွေမဟုတ်ဘူးစိတ်ကလည်းလောဘဖြစ်လဲဒေါသဖြစ်လဲမျိုးစုံဖြစ်လာမယ်ရှုမှတ်နေသိတယ်ဗျကိုအနတ္တမဟုတ်တဲ့သဘောလေးတွေအနတ္တမဟုတ်တဲ့သဘောလေးတွေမြင်လာရင်ဒါဒိဋ္ဌိဝိပန္နတာဆိုအလိုလိုကြွားကြသွားတာအဲဘုန်းကြီးဒီနေ့ဘာပြောချင်တာလဲဆိုဒီ တရားကျင့်တဲ့အခါမှာတတိပဒံ၄ပါးဘာလို့ဟောလဲဆိုဒီမာတိပဒံသုတ်တံကြတော့သဗ္ဗဒယာနိကဝိပဿနာယာနိကပုဂ္ဂိုလ်၄ပုဂ္ဂိုလ်နှစ်ကမ္မထာနှစ်ခုကိုပဲဒီပုဂ္ဂိုလ်၄ယောက်နဲ့ခွဲဟောသွားတာအဲတော့မူရင်းကတရားရှုနည်းကိုဒါလေးပြောခြင်းဘုရားကပင်ကုတ်ထုမှာလည်းပါတယ်ဗျနောက်ပြီးတော့ခွန်ကြီးတို့ဘယ်မှာလဲပါသေးလဲဆိုပရိသမီတာမက်ကပါဠိတော် ရှင်သာရိပုတ္တရာရှင်မြတ်ကြီးဟောတာယုဂနတ္တဝဲသာမိနာ283အင်္ဂုတ္တပါဠိတော်မှာပရမအုပ်ပရိပရာဝဲယုဂနတ္တတုတ်485မှာလည်းပါတယ်ဒီနေ့အဲ့ဒီအကြောင်းအရာလေးပြောမှာတရားကျင့်ဒီ၄မျိုးရှိတယ်ဒါလေးလေးမှတ်ထားမယ်ဒါခဏနာပြောရမယ်ဘာဖြစ်လို့လဲဆိုတော့အဲတချို့ကကိုနီးကိုမအမှန်ထင်လို့ဖះကကျင့်ဒီ၄မျိုးဟောထားတယ်ဒါလေးနားလည်နံပါတ်1ကတမ္ထယာနိကာနီး သမထကမ္မထာ40ရှိတယ်အဲ့ဒီကမ္မထာသမထကမ္မထာ40တွေကနေတစ်ခုခုအရင်ရှုရတယ်တချို့ကမ္မထာတွေကြတော့ဇန်ဇန်သမารိရအောင်အထောက်ရတယ်ဇန်ရတဲ့ကမ္မထာကြတော့တချို့ကမ္မထာတွေကြဇန်သမารိဇန်မရဘူးဥမာနှုတ်တတိတွေပေါ့အနာဘာနာဇံရတယ်ကာယကရတတိဇံရတယ်ကြံတဲ့ ဗုဒ္ဓနုဒတိဓမ္မနုဒတိသံဃာနုဒတိသီလနုဒတိစရနုဒတိတွေပေါ့ဒီနုဒတိကမ္မထန်နေကြဘာသာမမရအဲ့ဒါကကြရင်တော့သူတို့ကတော့ဥပ္ပစာရတမာတိသို့မဟုတ်ခဏိကတမာတိပေါ့ဒါတွေရအောင်တော့မေတ္တာတို့ဘာလို့ကြဇံရတယ်အဲ့တော့ဇံရတဲ့ကမ္မတာအထုမယ်ဆိုဇံတမာတိရအောင်အထုရတယ်ဇံတမာတိမရရင်တော့သူကတော့ဇံတမာတိမရတဲ့ကမ္မထာဆိုဥပ္ပစာရတမာတိသို့မဟုတ် ခဏိကတမာရီပေါ့အဲ့လိုရအောင်တမာရီရအောင် အထောက်ရတယ်တမာရီရလာပြီဆိုအဲ့ဒီဇန်ရတဲ့ကမ္မဋ္ဌာန်းဆိုဇန်စိတ်စိတ်စိတ်တိတ်တိပေါ့နော်ဗုဒ္ဓနုတိစာရည်တဲ့ကမ္မဋ္ဌာန်းတွေကြတော့ဗုဒ္ဓနုတိပွားတော့ပီတိလေးတွေပတ္တိလေးဖြစ်လာတယ်ဒီပီတိလေးတွေပတ္တိလေးတွေဒါတွေကိုလည်းအနိစ္စဒုက္ခအနတ္တမြောင်ရှုတာနောက်ဒီပီတိပတ္တိကဘယ်မှာပြည့်လဲဒီယုတ်ခန္ဓာကိုယ်ကြီးပြီးနေတာပဲ ပိဋိပတ်တိမိယာဖြစ်တဲ့ယုံနံတရားတွေကိုလည်းဒါအနိစ္စဒုက္ခအနတ္တရှုနိုင်တယ်အဲတော့ဒီနိယဘာလဲဆိုပထမတမာရိယအောင်အရင်လောက်ရတယ်တမာရိယအောင်ပြီးမှနောက်မှဝိပဿနာဆက်အားထုတ်ရတဲ့အတွက်သဗ္ဗထယာနိကနီးလို့ခေါ်တယ်ဘုရားလက်ထက်ကတော့အဲ့လိုပုံကိုယ်တွေများတယ်တဘာမလားတွေပါယူလိုက်ယူနောက်တခါကြီးတို့စိတ်ဝင်စားခြင်းမကြီးတို့စိတ်ဝင်စားပတ်ကြည့်လိုက်ဟိုကိုရင်လေးတွေဆိုရင်တဆပစ္စကမ္မထံဒါမျိုးတွေသွားတယ် မေတ္တာတုတ်ဟောတဲ့ရဟန်း900မေတ္တာဟောမေတ္တာပွားများတာအရင်ဆုံးမနေ့ကဘုန်းကြီးပြောတယ်ဟိုရှင်သူများတွေတောတဲ့တောင်းနဲ့သွားပြီးဇန်နေသွားအထောက်ကြတယ်ဇန်နေတရားအထောက်ကြဇန်နေရလာတော့ဘို့လေဘုရားကမဉ္ဇဉ်ခွင့်ညမရတာမဟုတ်သေးတဲ့အတွက်သင်ញိုင်းသွားခိုင်းတာပဲသင်ញိုင်းသွားတဲ့ကအယိုးစုတွေမြင်ပြီးအယိုးစုကပ္ပတံဟောတာပဲအယိုးစုတွေရှုရင်းနဲ့ဇန်ရပရမဇန်ရပရမဇန်ရပြီးဝိပဿနာရှုတော့ယဟန္တာဖြစ်တာ ဘုရားလက်ထက်ကတော်တော်များများတော့ဒီသမထယာနိကတွေများတယ်တုတ်တန်တွေများစုဝိတုကြောင့်တွေတွေ့ရဒီဘက်ခေတ်မှာတော့ဘုန်းကြီးတို့လေဒီဆရာတော်ကြီးတို့ဝေဘူးဆရာတော်ကြီးတို့သူတို့ဇန်လိုင်းတွေတွားကြတယ်နောက်ပဲဖောက်တော်တို့မောင်းတော်မြေစင်းတော်အားတို့သူတို့အဲ့ဒီသမထယာနိကလမ်းစဉ်နဲ့တွားတာတွေ့ရတယ်နောက်ဝိပဿနာယာနိကလမ်းစဉ်ဝိပဿနာယာနိကနီးလို့ခေါ်တယ် ခုနသမထယာနိကနီးခုကဝိပဿနာယာနိကနီးဝိပဿနာယာနိကနီးကျတော့ခုနကဥပါဒณะခန္ဓာ၅ပါးပေါ့ယုံခန္ဓာရှုလို့ရှင်ဥပါဒณะခန္ဓာစွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးဆိုလောကီတရားတွေပါအဲ့ဒီလောကီစိတ်စေတသိက်ရုပ်တရားတွေကိုရှုတာဥပါဒณะခန္ဓာ၅ပါးချုပ်လိုက်ယူဘခန္ဓာရုပ်တရားပေါ့ဗျာဝိညာဉ်တင်ညာသင်္ခါရကနံတရားပေါ့ ဝေဝေနာတင်ညာသင်္ခါရဝိညာဏတရားပေါ့ဒီယုတ်နဲ့နာနဲ့ဒီတရားတွေကိုဒီတဘာဝတရားတွေကိုရုပ်ဆိုရုပ်တဘာဝပေါ့နာဆိုနာတဘာဝတရားတွေကိုဗာမြောင်ရှုအောင်လဲအနေဆဒုက္ခလို့အနတ္တအနေဆဒုက္ခအနတ္တမြောင်ရှုရတယ်အဲ့လိုရှုတဲ့အခါလဲပထမခဏိကသမารီရအောင် အထုပါခဏိကသမารီရအောင်ဘုန်းကြီးတို့ပဏိတရမဆရာတော်ကြီးတို့ဘာလို့ဆိုဒီဝါယောဒကိုရှုတဲ့နေရာမှာဒီလေးကိုတတ်တတ်ရှုခိုင်းတယ် န်းကြီးတို့ဘယ်မှာသွားတွေ့လဲဆိုဒီထင်ရှားတဲ့ဆရာတော်ကြီးတွေကလည်းခုမာဘောရီမြိုင်တို့ပါတို့စာရီတို့ပေါ့တခြားသမာဓိမြတ်တွေတခြားအောင်တွေသိမလိုက်ခံဘူးဆရာတော်ကြီးတွေသမာဓိအောင်ဒီဝါယောတပဲတက်တက်ကြည့်ခိုင်းတယ်ဝါယောတတက်တက်ကြည့်လို့သမာဓိရလာပြီဆိုမှဝိပဿနာကြိုက်တယ်ပေါ်ရရှုမှတ်လို့ရတယ်သမာဓိမြတ်ဒီပဲနဲ့ဒီပေါ်တဲ့နေရာလိုက်ရှုမှတ်လို့တော့ဘာဘာသိညာမှမဖြစ်ပါဘူးဒါလေးမှတ်ထားစေချင်တယ်အဲတော့ ဝါယောဓာတ်မှတ်တဲ့ပုဂ္ဂိုလ်များလည်းတမာရီရဖို့ရည်ကြီးတယ်ဘာတမာရီလဲခဏိကတမာရီရဝါယောဓာတ်ရဲ့သဘာဝလေးပဲလိုက်ကြည့်နေဉာဏ်နဲ့ဝေဒနာတို့စိတ်ထွက်တော့နည်းနည်းပါတော့မှတ်လို့ရပါတယ်တစ်စိတ်မှမှတ်ကြည့်ဝေဒနာသွားမှတ်လိုက်စိတ်မှတ်လိုက်ဝေဒနာအကြာကြီးမှတ်တာမျိုးတွေပါလိမ့်ပေါ့ဒီမခဏပဲမှတ်တော့တမာရီလည်းမရဘူးလောဘတွေဖြစ်ဒေါသတွေဖြစ်တာမျိုးဖြစ်တတ်တယ် အဲတော့ဝိပဿနာရှုရင်းနဲ့ဝိပဿနာအာယုံပေါ့လေရှုကအာယုံကိုခဏိကတမာရီရအောင်ရှုဒီမှာခဏိကတမာရီဆိုတော့ပြောဖို့လိုလာတယ်ခဏိကတမာရီဖွင့်တဲ့နေရာမှာနှစ်ပိုင်းပြောကြတယ်ပေါ့ဗျာပထမမြင်ကမြကြားကမြကိုလည်းခဏိကတမာရီဒီလိုဖွင့်ထားပါတယ်နောက်တစ်ချက်ကြတော့အာယုံတစ်ခုထဲမှာတစ်ခုသောချင်းအမြဲကတ်နေတာဒီအာယုံတစ်ခုထဲမှာကတ်နေတာဆိုဆိုမြဲမြဲ နော်ဘလောက်ဒီကတ်လဲဆိုနိဝရဏတွေကင်းကွာပြီးတော့ကတ်နေလောက်နိဝရဏတွေမဖြစ်ဖက်နဲ့ကတ်နေတယ်တဏှာထိုင်တဏှာတဏှာထိုင်နေစိတ်ကိုဘဲမှမသွားဘဲနဲ့ကတ်နေတဲ့ခဏိကသမารီမျိုးမှဝိပဿနာဉာဏ်ဖြစ်ပါတယ်ဒါလေးမှတ်ထားဖို့ဒီတော့ဝိပဿနာဓာတ်ရရှုတဲ့ပုံကုံများခုနယုတ်နံသုံးဖို့ဥပါဒနဲ့ခန္ဓာ၅ပါးဒါတွေကိုရှုမယ်ယုတ်ရှုလို့ရတယ်နံတရားတွေရှုလို့ရတယ်အဲ့လိုရှုတဲ့အခါကျတော့ ဒီယုံနာတရားတို့နေသဒုက္ခနာတမြောင်ရှုမယ်ရှုတော့ဝိပဿနာတရားရှုတာဖြစ်တယ်ဒါလို့ရှုတဲ့အခါမှာခဏိကတမာရီရဖို့အရေးကြီးတယ်ခဏိကတမာရီရမှဒီယုတ်တဘာဝနံတဘာဝတွေအမှန်တိုင်းမြင်မယ်ခဏိကတမာရီများအမှန်တိုင်းမမြင်နိုင်ယုတ်တဘာဝနံတဘာဝတွေအမှန်တိုင်းမြင်မယ်ဒီယုတ်တဘာဝနံတဘာဝတွေအကြောင်းကျိုးအမှန်တိုင်းမြင်မယ်ကြောင်းကျိုးဆက်ဆံဖြစ်နေတဲ့ယုံနံတဘာဝတွေရဲ့ အနေဆာဒုက္ခအနတ္တဒါတွေလည်းမြင်မယ်ဒါကြောင့်မို့ဒီနည်းကြတော့ဝိပဿနာကရှေ့ဝိပဿနာရင်ရှုတယ်ဝိပဿနာရှုရင်လည်းခဏိကတမာရီရအောင်ရှုရတယ်ဒါကြောင့်မို့ဝိပဿနာရှေ့တမာရီကနောက်အဲ့ဒီတမာရီရပြန်နောက်ပိုင်းဆက်ပြီးတော့ပွားတော့ဝိပဿနာဉာဏ်นี่ဖြစ်တာပေါ့ဗျာဒါကိုဝိပဿနာဉာဏ်นี่ကနီးလို့ခေါ်တယ် နောက်တစ်ခုကတော့ဘာနီးလဲဆိုဓမ္မုဒိသဝါရနီးလို့ခေါ်တယ်အဲယုဂနာတာနီးပေါ့လေဓမ္မုဒိသနောက်ဆုံးမှယုဂနာတာဒါကြတော့ဒီစကလုံးနေမကြဘူးများသောအားဖြင့်ယောဂီတွေများများအများစုကြားဖို့တာကသမထယာနီကနီးဝိပဿနာယာနီကနီးဒါတော့ကြားနေမှာပဲမကြားဘူးတဲ့စကလုံးကယုဂနာတာနီးရပလဲတစ်ချောင်းမြင်ယုခံငယ်ကနာငယ်ဒါရီတောက်ချိုက်စင်ယုဂနာတာနီး အစုံလိုက်တွဲပြီးရှုတဲ့နီးဘုန်းကြီးသင်တဲ့နီးကဒီနီးကိုပို့ကြိုက်လို့ဘုန်းကြီးဒီနီးကိုအဓိကထားပြောပါတယ်ယူကနာဒနီးဆိုပါလဲဆိုသမထဝိပဒနာအစုံလိုက်တွဲပြီးရှုတဲ့နီးယူကဒနာနီးဆိုဒီလိုပြောသွားပါတယ်ဒီနီးကပြောတော့ကိုရှုနေတဲ့ကမ္မထံပြဒနာတက်လာကျန်တဲ့ကမ္မထံပြောင်းမှာတော့သမထသမထအစုံလိုက်ဝိပဒနာဝိပဒဝေနာနုပဒနာမှရင်းနဲ့ဟိုကျန်တဲ့ ကမ္မထာနေပြောင်းမှတော့စိတ်ဓာနုပါဒနာမှမယ်ဝိညာဉ်နုပါဒနာမှရင်ကာနုပါဒနာမှအနာပါနာမှမယ်စိတ်တွေထွက်နေဒါမျိုးလေးတွေပေါ့အဲ့လိုတွဲတွဲပြီးသမထသမထသမထတွဲပြီးမှမယ်ဝိပဿနာတွဲပြီးမှမယ်သုံးဖို့သမထဝိပဿနာအစုံလိုက်တွဲမှမယ်အဲ့လိုအတွဲလိုက်အစုံတွဲလိုက်ဇုံတွဲလောက်ရှုမှတ်တဲ့နီးကိုယုဂနာတာနီးလို့ခေါ်ပါတယ်အဲ့ဒါလေးအကြံဉာဏ်မှတ်ထားဥပမာဘုန်းကြီးတို့အာနာပါနမှတ်တယ်အာနာပါနမှတ်ရင်အခက်အခဲတွေကြုံလာတယ် မှတ်လို့မရတော့ဘူးဗျမှတ်လို့မရတဲ့ခါကျရင်ခုနဘုရားကုံတော်ပြောင်းမှတ်တာတော့ဒါမျိုးလေးတွေပေါ့အဲဘုန်းကြီးကိုတွေပြောရင်ဘုန်းကြီးဒီနီးတနည်းကိုသွားထုတ်တဲ့ချိန်အနာဘနာလုံးဝမှတ်လို့မရဘူးမနေ့ကဘုန်းကြီးပြောခဲ့ပါတယ်တင်မောကလည်းဖူးလုံးတွေထွက်ပါဇက်ကလည်းကွဲခြားရလည်းပေါက်အဖုံးတွေကလည်းရောင်းဆုံးကလည်းစားလို့မကောင်းအဲ့လိုလည်းမကောင်းရှုမှတ်လို့မကောင်းဘူးဒီအနာဘနာသွားနီးယူစဉ်က လေဒီနီးနဲ့ယူစဉ်ကောင်ဒီလောက်မတက်ဘူးဒီမက်ဆက်ရှုဆက်မှာသွားအထုတ်တော့အဲ့လိုတက်တာရက်20အတွင်းမှာဘလို့မှကိုရှုမှတ်လို့မရဘူးအဲ့ဒီမှာဘုန်းကြီးကံတန်းဆရာကြီးကဘာမိတ်လိုက်လဲဆိုဘုန်းကြီးကပွင့်လင်လျှောက်တယ်ဆရာတော်ဆရာတော်အာနာပါနာကြီးတို့မှတ်လို့မမှတ်ချင်တော့ဘူးလို့စိတ်ကငြင်းဆန်နေပြီလို့ သူကဘုန်းကြီးတို့စာဘုန်းကြီးတို့ကစာသမားလည်းဖြစ်တယ်ပြီးတော့ဒီဗုဒ္ဓလူသီကြောင်းလည်းဘုန်းကြီးကြာကြာနာနာလေ့လာတာဟောဒီဒီဒေလီစီတွေခြေတော်ဟောတာအသင်းမှာဘုန်းကြီးဒီဗုဒ္ဓလူသီတို့မေတ္တာလို့တေချာကြာကြာနာနာသူတို့သင်ပေးခဲ့ဟုတ်တယ်ဒါပေမဲ့တခြားဘုန်းကြီးတို့မာဇီနီတို့ဂျာနီတွေဂျာဒီလိုအပြောင်းလဲနဲ့မှတ်တာသိမတွေ့ရနဲတယ်ပေါ့ဗျာဟိုမတိုင်ခင်တော့ဘုရားကုံတော့ပွားတာဥမာဝိပဿနာမရှိမှခဲ့သုဒ္ဓတကအနေနဲ့ပွားခိုင်းတာမျိုးတွေ့ရတယ် ဖရာကုံတော်ပွားမယ်မေတ္တာပွားမယ်အတုပါပွားမယ်မရဏတတိပွားမယ်ဒါလည်းတဏ္ဍာလောက်ပဲတိတိကျကျသင်ပေးတဲ့ဆရာတော်ဘုန်းကြီးတိတ်မတွေ့အောင်အဲ့ဒီဆရာလည်းဒီတိုင်းမှာဘုန်းကြီးတို့အဲ့ဆရာတော်လည်းဒီလိုဘုန်းကြီးတို့တော့တိကျသင်မပေးဘုန်းကြီးကမ္မထာဆရာဆိုတာလည်းဖြစ်ချင်းဖြစ်မှာပေါ့အဲ့ဒီမှာဘုန်းကြီးကလို့လျှောက်တော့ဘုန်းကြီးတဲ့အဲ့ဒီလို့ဆိုရင်ဒီအာနာပါနခဏထားလိုက်ပါဖရာကုံတော်ပွားပါတဲ့ ဘုရားကုံတော်တွေမှာဘုန်းကြီးအကြည်ညိုဆုံးခုံတော်ရွေးချက်ပြီးစပွားတယ်။သူကအဲ့ဒါလေးတစ်ချက်ထဲ။ဒါဘုန်းကြီးဒီနေ့ကဗုဒ္ဓနုဒတိကြောင့်ပြောတော့ဒါကိုပြောခဲ့ပါတယ်။ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်များတခုတရားရှုမှတ်လို့ကမ္မဋ္ဌာန်းတခုအထုတ်လို့စိတ်ပြတ်တဲ့ညီးငွေတယ်။အဲ့ဒီကာလမျိုးဆိုရင်ဟိုလားဘုန်းကြီးတို့ဒီတချို့နီးကြစိတ်ပြတ်စိတ်ပြတ်တဲ့စိတ်ပြတ်တဲ့ညီးငွေတယ်ညီးငွေတယ်ဒီလိုမှပြင်မလို့ ဒီဟာတခါတလေကြလေပျောက်သွားတယ်ဗျအဆင်ပြေတယ်ခါကြလေပျောက်မသွားဘူးအဲ့လိုမျိုးဖြစ်တတ်တယ်ပျောက်မသွားရင်ဘယ်လိုပြောင်းမလဲဒါဘုန်းကြီးလိုချင်တာဒီအဖြေပဲအဲ့ဒီမှာအဲ့ဒီဆရာတော်ကြီးကခုနလိုပေါ့ဘုန်းကြီးဒီအာနာပါနရှုမှတ်ခက်တဲ့ခါကျတော့ရှောက်ထားတော့သူကပြောတယ်ဘုန်းကြီးဘုရားကုံတော်ပြောင်းပွားဘုရားကုံတော်လည်းဒီတိုင်းမပွားနဲ့အဲ့ဒီဂုံတော်၉ပါးထဲမှာဘုန်းကြီးပါနေဆင်ခြင်ကြည့်လိုက်ဘယ်ကုံတော်အကြည်ညိုဆုံးလဲ အဲ့ဒီအကြည်ညိုဆုံးကုံတော်စပွားခြင်းသူအဲ့လိုညွန့်တယ်ဘုန်းကြီးကများသောအားဖြင့်အဲ့ဒီဆရာတော်ကြီးတို့ကနေပိုင်းညာသူတရားစစ်တာတွေဝိုင်းကူပါပါတယ်ညာပိုင်းအိတ်ခဏီမှာဘုန်းကြီးသူခန်းနဲ့ဝင်ပြီးရှောက်ပါတယ်ဘုန်းကြီးတိတတ်အဲ့တော့ဆရာတော်ရလို့ညွန့်တယ်ဒါမနဲ့ပိုင်းကြတော့ဘုန်းကြီးထထိုင်နိုင်ရင်ဒါကိုရှုပါတယ်ရှုတော့ဟုတ်တယ်စိတ်တည်ကြည်လင်းလာပြီးတော့ခုနဒုက္ခဒုက္ခတွေကတော့ဖြစ်တာဖြစ်နေတာပေါ့လေနာတာခိုက်တာတွေကတော့ ရှုမှတ်ခြင်းနဲ့စိတ်တွေပြန်အားတက်လာအားပြည့်လာတယ်အဲ့ဒီမှာဘုန်းကြီးစဉ်းစားမိတော့အော်လို့ငါအရင်နေသင်ခဲ့တဲ့နေတွေကြာဒီလိုဟာမျိုးမသုံးဘူးလို့တကယ်တော့ဒါစာမတိကြရှိတယ်ဒီဆရာတို့ကဒါသုံးလိုက်တာပဲသူသုံးတော့ဘယ်နှမှာပါတယ်ဘုန်းကြီးကဒါရဲ့သိတယ်ဒါပြောချင်တာအဲဘုန်းကြီးတို့ဒီလိုပြောင်းမှတ်တဲ့အတွက်ကျမ်းဂန်ထဲမှာတေချာဖို့ရှိတယ်ရှိတယ်ဘုန်းကြီးအထောက်ထားနဲ့ပြောင်းနိုင်တယ်ပြောလဲပြောခဲ့ပြီအဲတော့ပြောင်းဖို့ဝင်မလေးနဲ့ကိုတိုးတက်ဖို့ရည်ကြီးတယ် ဒီတရားမှတာစိတ်ပြက်နေညင်းဝင်နေပြီတခါကျစိတ်ပြက်တဲ့စိတ်ပြက်တဲ့ညင်းဝင်ပေမှတ်နေဘာမှလည်းစိတ်ပြက်တဲ့ညင်းဝင်တဲ့စိတ်ကပြောင်းမသွားပြောင်းမသွားရင်ဘာဖြစ်လာလဲဒီကကြီးဦးအောင်ခင်တို့ပြောမယ်တချို့ဆိုထွက်ပြေးတော့စိတ်ပြက်တခါလည်းရိတ်တာပါပြောင်းထွက်အဲ့လိုမျိုးဖြစ်တတ်တယ်ဒါကြောင့်မို့အဲ့လိုမပြေးအောင်မလုပ်နဲ့ပြောင်းလိုက်ပေါ့ရကိုတိုးတက်ဖို့အရေးကြီးတာအဲ့ဒါပြောချင်တယ်တချို့ကမမှတ်တာနော် အဲ့လိုပြောင်းဖို့အရေးကြီးတယ်ဒါကိုယူကနာတယ်ဒါကြောင့်ဘုန်းကြီးအဲ့ဒီယူကနာတာနေကြိုက်တာအဲ့ဒါပဲဘုန်းကြီးကပဋ္ဌာန်းသင်တယ်တကယ်ဘောက်ကရှောက်လိုက်အဲဒါဆိုရင်ဒီကမ္မဋ္ဌာန်းပြောင်းမှကြည်ပေါင်းတယ်အများကြီးပဲတုတ်တန်နေဘုန်းကြီးပြောနိုင်တယ်ဒီလိုပြောင်းမှမေဂိယတုတ်တန်ကလည်းပြောခဲ့တယ်ဘာယောလောဝါဒတုတ်တန်မပြောရသေးဘူးအဲ့ဒီတုတ်ထဲမှာလည်းအများကြီးပဲဘုရားအဲ့လိုပြောင်းရှုပြောင်းပြီးရှုဖို့တွေပြောထားတာဘုရားကိုယ်တိုင်ပြောတာဘုန်းကြီးတို့ဟောတာမဟုတ်ဘူးဒါလေးမှတ်ထားဖို့ပါ ဘုန်းကြီးတို့ဟိုဝိတကသန္တနာတော့မှလည်းစိတ်တ ानु ပတ္တနာတော့ဘုန်းကြီးပြောခဲ့ပါတယ်ဒါတွေဘယ်လိုဘယ်လိုပြောင်းလို့ရတယ်နော်အဲ့ဒါမျိုးမှတ်ထားအဲ့ဒါယူကနာတာနေပဲအဲ့ဒီကုဏဆေးပြက်တာညီငွေတာပြောက်သွားပြီးတော့ငုကမ္မထပြန်သွားပေါ့ဗျာဒါအဲ့လိုအစုံလိုက်တွဲသွားတာအနာဘာနာပွားတယ်ဆေးပြက်တဲ့ညီငွေတွေပေါ်လာဗုဒ္ဓံတို့သိပွားတယ်ဆေးပြက်တာဆေးပြက်တာညီငွေတာပြောက်တာငုကမ္မထပြန်အဲ့ဒါနှစ်ခုနှစ်ခုအစုံလိုက်ပွားတာနဲ့ဆေးဘက်ချမ်းမှာဘုန်းကြီး ပဲလိုနေတဲ့ဘုန်းကြီးလေးတစ်ပါးနဲ့ဘုန်းကြီးအဲ့လိုပြောပြတော့သူလှုပ်ကြည့်တယ်သဘောကျတာဟာကျတော့ကြိုက်သွားကြိုက်သွားဒီနည်းပဲဒီရောလဲတုံတော့မယ်ဒီနည်းပဲဒီရောလဲသူများသင်ပြတော့မယ်ဖြစ်သွားတယ်တကယ်လှုပ်ကြည့်ပါဘုန်းကြီးတို့တိတိကျကျပြောနိုင်ပါနောက်တစ်မျိုးပေါ့နော်နောက်တစ်မျိုးပြောလို့ရတယ်ယုဂနာဒနီဘုရားလူတိပွားနေဟိုတနေ့ကလည်းပြောခဲ့ပါဟောညာပိုင်းနေတို့ဆွန်စားပြီးချိန်တို့ဘိုက်ကလေးအိတ်ကအိတ်ချင်းမနှက်ပိုင်းလည်းမထူအိတ်ငိုက်နေတာများ အဲ့လိုငိုက်နေတဲ့အခါခန္ဓာကိုယ်ကပင်ပန်းလာစိတ်ကပင်ပန်းလာအိတ်ချင်တာပဲဌိနမိတာဖြစ်ခြင်းအကြောင်းကဌိနမိတာဟုတ်လေအိတ်တဲ့အကြောင်းကြီးကနှစ်မျိုးပေါ့နော်ဌိနမိတာအကြောင်းပေါ့လေအိတ်တယ်ခန္ဓာကိုယ်ပင်ပန်းစိတ်ပင်ပန်းလည်းအိတ်တယ်ဒီအကြောင်းနှစ်မျိုးအကြောင်းအိတ်တာဘုရားရဟနာများကြတော့ဌိနမိတာပယ်သွားပြီဗျဘုရားရဟနာများကြတော့ဘာကြောင့်အိတ်လဲမေးရင်ခန္ဓာကိုယ်ပင်ပန်းလို့အိတ်တာ ဘုန်းကြီးတို့တွေကြတော့ခန္ဓာကိုယ်ပင်မလို့လည်းအိတ်တယ်ဌိနမိတာကြောင့်မို့လည်းအိတ်တယ်အဲ့လိုညာပိုင်းနေမနက်ပိုင်းစောစောတွေသုံးဖို့စွန်းစားပြီးချိန်နေမှအိတ်ချင်တဲ့စီတွေပေါ်လာပြီးဆိုအိတ်ချင်တဲ့အိတ်ချင်တဲ့အိတ်ချင်တဲ့မှလို့ကတော့ချော့သိတာတွေတော့မြန်သေးအိတ်ပြော်သွားတာနော်အဲ့ဒီကာလမျိုးဆိုဘုန်းကြီးတို့ကဘာလုပ်လုပ်စစ်ခြင်းလဲဆိုဘုရားကုံတော့ပွားစစ်ခြင်းတယ်ဘုန်းကြီးတို့လည်းငိုက်တာပဲဓမ္မကြီးတို့ဒီကိုကဒီမှာဇူးဖွင့်ပြီးမထိုင်တခါတခါ ခွေးတို့မဆက်ကျူးဆက်နေတော့ပြောအောင်မယ်ဘုန်းကြီးဆရာကြီးတို့ဘုန်းကြီးတို့ဘုန်းကြီးသုံးပါရှိရထိုင်တာဘုန်းကြီးရဲ့ဆရာကြီးရဲ့ခဏရီယံဘုန်းကြီးတို့ပါရှိရထိုင်တာဆရာကြီးကဆွန်းစားပြီးတော့မတ်ကသူကလည်းဆွန်းနေအများကြီးစားတာငါ့ရောငါ့တော့သူကရှက်တော့နောက်ကျောနောက်ကခုံကိုသွားထိုင်တာရုံးကြီးတော့ဝုန်းနဲ့ခုံနေပညာပါညာဆိုဆရာတော်ကြီးဘုန်းကြီးရှင်ကြီးခက်တာပဲဒီကောင်းနေတဲ့ငါအင်္ဂိုက်လို့မှနောက်ထိုင်မှဆိုဒီကောင်းနေ ဆရာတို့ရနောက်တည့်ချင်အဲ့လိုဖြစ်လိုက်တယ်အဲ့ဒါမှတ်တာအဲ့ဒီလိုငိုက်လာရင်အချင်းနဲ့အချင်းနဲ့မှတ်မဲ့အစားဘုန်းကြီးချမ်းချမ်းပေးနေတာဘုရားကုံတော်ဘွားပါဘုရားကုံတော်တွေကခုနကိုအကြည်ညိုဆုံးကုံတော်လေးကြက်ထားဘုရားကုံတော်လေးဒေဗေဘောဆင်ញင်ကြက်ထားဘယ်ဟာလေးတော့ငါစိတ်ထဲမှာကြည်ညိုတာတွေးပါတယ်ကြည်ညိုလေးစားတဲ့ဂုံလေးကိုရှင်ပိုင်တော်တော်ကြည်လင်းလွယ်တယ်အချင်းနဲ့စီလိုလိုကိုပျောက်သွားတာ ဒါကိုယူကနာတာဒီခေါ်တယ်အဲ့ချင်းနဲ့စီပြောက်သွားပြီဆိုနှုတ်ကုတ်ကမြောင်ကမ္မထံပြန်သွားဝါယောဒမတ်တဲ့ဘုရားဝါယောဒပြန်သွားပေါ့ဒီလိုလောက်ရဒါကိုယူကနာတာဒီလို့ခေါ်တယ်အများကြီးပဲပြောစရာတွေကတော့ယူကနာတာဒီအနေနဲ့အဲ့ဒီအစုံလိုက်တွဲမှတ်တဲ့နီးဟာယူကနာတာဒီပဲဘုန်းကြီးတို့ကတော့ဒီနီးကိုကြိုက်တဲ့အတွက်ယောဂီတွေကိုအများဖြင့်ဒီနီးကိုဘုန်းကြီးညွှန်ပါတယ်နော်နောက်ဆုံးတနည်းကတော့ဓမ္မုဒိသဝါဒနီးလို့ခေါ်တယ် ဓမ္မနဲ့ဩဒိစ္စနဲ့တွဲတာပေါ့နော်ဩဒိစ္စဆိုတာဘာလဲဆိုစိတ်တွေပြောင်းနေတာထွက်တာပေါ့အာယုဏမှတ်စိတ်နဲ့မကတ်တဲ့သဘောကိုဩဒိစ္စလို့ခေါ်ပါတယ်ဓမ္မနဲ့ပေါင်းလိုက်တော့ဓမ္မုဒိစ္စလို့ဖြတ်သွားတော့ဓမ္မုဒိစ္စဝါဒနီးနံပါတ်၄နီးနော်ဓမ္မုဒိစ္စဝါဒနီးဆိုဘာလဲဆိုဒီဒီထဲမှာတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကဘုန်းကြီးတို့ပညာရရရရတဲ့အရှင်မြတ်ကြီးကတော့ ရှင်သာရိပုတ္တရာရှင်မြတ်ကြီးကတော့ဝိပဿနာနဲ့ပတ်သက်ပြီးဓမ္မဒေသဖြစ်ပုံပဲပြောသွားပါတယ်။ဘုန်းကြီးတို့ကမ္မထာဆရာများကတော့ဇံပိုင်းနဲ့ပတ်သက်ပြီးဓမ္မဒေသဖြစ်ပုံနဲ့ပြောပါမယ်။နော်ဇံပိုင်းနဲ့ပတ်သက်ပြီးရှင်ပြောပါမယ်။အာနာပါနမှတ်တယ်ပေါ့ဗျာ။အာနာပါနမိုင်းမိုင်းမိုင်းမိုင်းနဲ့အလင်းလက်မိတ်လေးတွေပေါ်လာတယ်။ဒီပေါ်လေးပေါ်မှာကိုမဟုတ်သေးပြင်ဘက်မှာစပေါ်လာ။နိဝရဏတွေကင်းကွာသွားပြီဆိုဒီလင်းနမိတ်တွေလာပါတယ် အဲဒုက္ခဝိနာတွေလွတ်သွားတယ်အလင်းတစ်ပိတွေကလည်းပေါ်လာပြီဆိုလို့ကျင့်တတ်လာပီတိပတ္တိတွေဖြစ်လင်းရောင်တွေကတွေးအော်အင်မတမှတ်လို့ကောင်းမှတ်လို့ကောင်းတဲ့အခါကျဇံကလည်းကိုကဟောတိပတ္တိကအာမထုတ်ဘူးဂျာဝနာဝပဲရှိတာကိုပင်ဘက်မှာရှိတဲ့လင်းရောင်တွေစတော့ဇံစွာဓာတ်ထင်နေရှုမှတ်လို့ကောင်းလိုက်တာဒုက္ခဝနာလည်းမတွေ့တော့ဘူးအဲ့မှာမရှုမှတ်ဖဲနဲ့ဒါတွေစဉ်းစားပြီးစိတ်ကပြန့်လွင့်နေတာ အဲ့မှာကမ္မထဆရာကိုသွားရှောက်ကမ္မထဆရာဟာအဲ့ဒါဇံမဟုတ်သေးဘူးနိဝရဏကင်းကြောင့်ဖြစ်တဲ့လင်းနမိတ်တော့မှန်တယ်ဒီလင်းနမိတ်တွေခိုင်မြဲအောင်လေချောင်းကိုကောက်အောင်လုပ်ရမှာပြီးတော့ဇိုင်းငါးတွေဆင်ញင်တဲ့နည်းတွေကြံသေးတယ်ဇိုင်းငါးတွေဆင်ញင်နိုင်မှအဲ့ဒီကြမှာဇိုင်းငါးတွေဆင်ញင်ပြီးဒီနမိတ်ကိုကြည်နိုင်မှဇံကရတယ် သူပြန့်လွင့်နေတဲ့စိတ်ကိုလမ်းမှာတဲ့ပေးလိုက်တာပေါ့ဗျာဒါဓမ္မုဒိသဝါဒခေါ်ခေါ်ပါတယ်ဒါဇံပိုင်းဝိပဿနာပိုင်းကြာကိုဒကာယောင်ခင်တို့ဝိပဿနာဓာတ်ရရှုပြီးဆိုဘာလာလဲဆိုဥရပြညာရှေ့ပိုင်းတော့ဒုက္ခဝိနာကြော်သွားပြီဆိုအာပီတိပတ္တိလာတယ်ပီတိမျိုးစုံလာတယ်အလင်းရောင်တွေလည်းတွေ့တာတဲ့အချိန်မှာဟောဘုရားရဟနာတွေလည်းတွေ့တတ်တယ်ဒီခါလေးလေအတုပတွေလည်းတွေ့တတ်တယ် တွေ့လာရင်လူကခုနပီတိပတ္တိတွေတွေ့လာမယ်ဉာဏ်တွေကလည်းတိတ်ထက်လာတယ်တရားတရားတွေလည်းတိတ်ကောင်းလာတယ်အဲ့လိုမျိုးဖြစ်လာကြညာဟိုတသိမ့်သိတငိမ့်ငိမ့်နေဖြစ်လာပေါ့နော်ဘိုင်းလာရမဆရာကြီးတို့ဘာသုံးလဲဆိုအဲ့ဒီဘိုင်းလေးတိတ်ငိမ့်ကောင်းတို့တိတ်ကောင်းတို့သူအဲ့လိုလေးသုံးသွားတယ်ပီတိကိုသုံးတာအဲ့ဒီခါလာမျိုးလေးဆိုဈဉ္ညာမရလည်းကတသိမ့်တငိမ့်ငိမ့်နဲ့မှတ်လို့ကောင်းနေတော့ထိုင်မှလည်းမှတ်လို့ကောင်းတာပဲမတ္တရမှတ်လည်းမှတ်လို့ကောင်းတာပဲအဲ့ဒီဘိုင်းလေးအဲကြောင့် တသိသိတငိမ့်ရင်နဲ့မှတ်လို့ကောင်းတဲ့အတွက်တိမ်ကောင်းတို့ငိမ့်ကောင်းတို့ဒါမျိုးခေါ်တော့ဗောဗျာအဲ့ဒီကာလမှာယောဂီကဘယ်လိုထင်တတ်လဲဥပခန္ဓာဘုံနေလင်းအောင်နေထွက်လာဟာတေဟုတ်ပါလားငါကံတော့လင်းအောင်နေထွက်လာနှုတ်ကငါမထွက်ဘူးငါမဲ့ရပြီနဲ့တူတယ်မဲ့ရလို့လင်းအောင်ထွက်တာနဲ့တူတယ်သူကအဲ့လိုတွေဖြစ်တော့စိတ်ကူးရင်တော့တသိသိတငိမ့်ရင်ဖြစ်လာတခါမှဒီဟာမခံစားဘူးဟာမဲ့ရတယ်ဆိုဒါပဲထင်တယ် ဟိုရတယ်ဆိုတော့ဒါပဲထင်တယ်ဒီချိန်မှာကမ္မထမ်းစရာအမြည်တက်ပေးလိုက်တော့သောတာပန်ဖြစ်ကြောတရားကံဖြစ်ကြောနေမှာပဲအဟုတ်ဆွဲသွားတာကမ္မထမ်းစရာမြောက်ပေးလိုက်တော့တေချာဘုတ်သောတာပန်လို့ခံယူသွားမှာပဲအဲ့လိုမျိုးထင်မှတ်တတ်တယ်နော်မရှုပွားပဲနဲ့ဒီအလင်းရောင်တွေပီတိတွေပတ္တိတွေသွားပြီးตาရာနေတာပေါ့ဗျာအဲ့ကြတော့ကမ္မထမ်းစရာဘာပြောဒါဒီလင်းရောင်တွေဟာမရတာဖို့ရတာမဟုတ်သေးဘူး နော်ဒီရောက်နေဒီလင်းရောက်မှာသွားပြီးတော့တာယာတတ်နေတဲ့စိတ်တွေပြန့်လွင့်နေတာဒီလိုပြန့်လွင့်နေရင်ရုပ်တဘာဝနာမ်တဘာဝအမှန်နေမသိဘူးဒီရုပ်တဘာဝနာမ်တဘာဝရုပ်တဘောနာမ်တဘောတရားတွေကိုအိဋ္ဌဒုက္ခအနတ္တမြင်အောင်ရှုရတယ်အဲ့ဒီလိုရှုမှဝိပဿနာဉာဏ်နဲ့ဆင့်ဆင့်တက်ပြီးတော့မညာဖွညာရနိုင်တဲ့လမ်းတက်ပေးလိုက်တာပေါ့အဲ့ဒါဓမ္မုဒိသဝါဒလို့ခေါ်ပါတယ်အဲ့တော့ကျင့်နည်းက၄မျိုးရှိတယ်နော်ဓမ္မတာ ငါတို့နီးမှမှန်တယ်သူတို့နီးတယ်မှန်တယ်လို့ညှင်းခုန်စရာမလိုဘူးဖះကိုယ်တိုင်ဒီမှာလေးနီးခေါ်ထားတာကိုဘယ်နီးနဲ့ကျင့်ရင်ဆင်ပြေမလဲဆိုကိုယ့်ကိုဆုံးဖြတ်ပါဗျာဟောဒီမာသရိပဒံတုတ်တန်ကြတော့ကျင့်ဒီနှစ်မျိုးပဲပြောသွားအဲ့ဒီနှစ်မျိုးကိုမှသူကခွဲပြီးပြောသွားတယ်သမထယာနိကကျင့်ဒီဝိပဿနာယာနိကကျင့်ဒီခုနသတိပဒံ၄ပါးကိုဒါကိုသူကကိုက်အောင်ခွဲတယ်ဘလို့ခွဲလဲဆိုသမထယာနိကကျင့်တဲ့ပုဂ္ဂိုလ်ဟာ မန္တပုဂ္ဂိုလ်တိခပုဂ္ဂိုလ်မန္တပုဂ္ဂိုလ်ဆိုဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်ဉာဏ်မကောင်းတဲ့ပုဂ္ဂိုလ်ကသမထကျင့်မယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကသမထကျင့်မယ်သမထကျင့်တဲ့ပုဂ္ဂိုလ်ကနှစ်ယောက်ခွဲလိုက်တာပဲဉာဏ်ထက်တဲ့ပုဂ္ဂိုလ်သမထကျင့်မယ်ဉာဏ်မထက်တဲ့ပုဂ္ဂိုလ်သမထကျင့်တယ်တဘောကတော့ဗုဒ္ဓနုတိပွားမယ်မေတ္တာပွားမယ်အာနာပါနာပွားမယ်အာနာပါနာတော့သမထဝိပဿနာနှမျိုးလုံးရတော့ အဲ့လိုကျင့်တာမျိုးသမထလမ်းစဉ်ဇံရအောင်ကျင့်မယ်အာနာပါနဒါမျိုးပေါ့ဉာဏ်ထက်တဲ့ပုဂ္ဂိုလ်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တိခ္ခပုဂ္ဂိုလ်လို့ခေါ်တယ်ဉာဏ်မထက်တဲ့ပုဂ္ဂိုလ်မန္တပုဂ္ဂိုလ်တယ်သမထကျင့်တဲ့ဉာဏ်မထက်တဲ့ပုဂ္ဂိုလ်မန္တပုဂ္ဂိုလ်ဆိုရင်တဲ့ကာနုပဒနာသတိပဒံကိုစကျင့်ပါတဲ့ဒါမျိုးခွဲသွားတာသမထကျင့်လို့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်သမထကျင့်မယ်ဆိုရင်တိခ္ခပုဂ္ဂိုလ်သမထကျင့်မယ်ဆိုရင် ဝေဒနာနုပဒနာတတိပ္ပဏအထုတ်ပါဒါမျိုးခွဲသွားတာသူကတော့မန္တပုဂ္ဂိုလ်သမထသမထကျင့်လို့ဇန်နေရသွားတယ်ဉာဏ်ပညာမထက်ဘူးဆိုရင်ဝိပဿနာကုတဲ့အခါကာနုပဿနာကျင့်တာပြောတာပါသမထတွေကျင့်တဲ့ဇန်ရသွားတဲ့အတွက်ဉာဏ်နဲ့ထက်တယ်ဝိပဿနာပြောင်းမယ်ဆိုဝိညာဉ်ဥပဿနာစကျင့်တတိပ္ပံကျင့်တတိပ္ပံ၄ပါးကျင့်အဲ့လိုခွဲတာ ဝိပဿနာကျင့်တဲ့ပုဂ္ဂိုလ်ကြလည်းအဲ့လိုထပ်ခွဲပဲဝိပဿနာကျင့်တဲ့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဝိပဿနာကျင့်နေရတစ်မျိုးဉာဏ်ပညာမထက်မြက်တဲ့ပုဂ္ဂိုလ်ဝိပဿနာကျင့်နေရတစ်မျိုးဆိုနှစ်မျိုးခွဲပါတယ်ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်ကဝိပဿနာကျင့်မယ်ဆိုရင်တဲ့စေတနုပဿနာကျင့်မှာတဲ့ဒါပြောသွားတယ်ဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်ကဝိပဿနာကျင့်မယ်ဆိုရင်ဓမ္မနုပဿနာကျင့်မှာအဲ့လိုခွဲပြပါတယ် များသောအားဖြင့်ဒီတမ္ထကိုလည်းဒီလိုပြောလို့ရတာပေါ့ဗျာတမာရိအောင်ကျင့်တယ်လို့လည်းဒီလိုပြောလို့ရပါတမာရိအောင်ကျင့်တဲ့အခါမှာဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်ရှိတယ်ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်ရှိတယ်အဲမျိုးပေါ့ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်ဆိုရင်တော့ကာနုပဒနာသတိပ္ပံစခြင်းမှာဒါကတော့ဒီတုတ်တန်လို့ခွဲတာပါဒီမာသတိပ္ပံတုတ်ထကရာညွန်တဲ့အတိုင်းဒါကတော့ဘုန်းကြီးတို့ကကမ္မထမ်းဆရာတော့ဒီထဲရှိတဲ့အတိုင်းပြောရတာပေါ့ရှုကြည့်ရမှာပဲကာနုပဒနာဖြင့် ဝေနာနုပဒနာစေတနုပဓမ္မနုပဒနာဒီသတိပ္ပံလေးပါရှုကြည့်ရမှာရှုကြည့်ပြီးတော့ကိုယ်နဲ့ဘယ်အဆင်ပြေတယ်လဲဆိုတော့ကိုယ့်ကိုဆုံးဖြတ်ရမှာပဲအဲပြီးတော့မှဒီလောက်ပဲမှတ်ရအောင်နော်ဘုန်းကြီးတို့ဒီအာနာပါနကာယတတိကာနုပဒနာသတိပ္ပံ14မျိုးနဲ့အာနာပါနအကြောင်းလေးနည်းနည်းပြောခြင်းသေးလို့အဲတော့သတိပ္ပံ၄ပါးရှိတယ် ကာနုပဒနာတတိပဋ္ဌာန်ဝေနာနုပဒနာတတိပဋ္ဌာန်စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဆို၄မျိုးပေါ့ဗျာအဲ့ဒီ၄မျိုးထဲမှာကာယနုပဒနာတတိပဋ္ဌာန်က14မျိုးဘုရားဟောသွားတယ်ဒါတွေလည်းမှတ်ထားရမယ်ဘုန်းကြီးတို့ယောဂီတွေကာတလီတရားတာ ရှုမှတ်နေတယ်ကာနုပဒနာတတိပဋ္ဌာန်ကျင့်စဉ်ဘယ်နှမျိုးရှိလဲမသိဘူးဝေနာဘယ်နှပါးရှိလဲဘယ်နှမျိုးရှုရမလဲမသိဘူးစိတ်ဘယ်နှမျိုးရှုရမလဲမသိဘူး ဓမ္မနုပါဒနာဘယ်နှမျိုးရှိအောင်မသိဘူးအဲ့လိုမတက်ခါကြဘာဖြစ်ကိုယ်သိတာလေးပဲအမှန်တည်းပြီးငင်းညခုံညအကုသိုလ်ဖြစ်ကြတော့ဘူးလေနော်အဲ့တော့ကာနုပါဒနာသတိပ္ပံအောက်မှာဆက်ကြည့်မယ်နော်ကာနုပါဒနာသတိပ္ပံ14မျိုးအောက်နားလေးဆက်ဆွဲကြည့်မယ်ကာနုပါဒနာသတိပ္ပံအဲ့ဒါကာနုပါဒနာသတိပ္ပံ14ပါပေါ့14ပါးဘာတွေဟောတာလဲဆိုဘုရားကနံပါတ်1 အာနာပါနာပါပါဝင်လေထွက်လေရှုမှတ်တဲ့နည်းပေါ့ဗျာဟိုကတော့တွဲရှုမှတ်လို့ရအောင်လို့ဘုန်းကြီးကတွဲထားတယ်အာနာပါနာပြီးတော့ဘုရားဘာဟောလဲဆိုဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းနော်နှစ်ခုရှိပါပြီ နော်တံပစင်ညာပါပါအသေးစိတ်မူရရှုမှတ်တဲ့နည်း၃ခုနော်အာနာပါနာဆိုဝင်လေထွက်လေရှုမှတ်တဲ့နည်းဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းအသေးစိတ်မူရရှုမှတ်တဲ့နည်း၃ခုရှင်အာသုဘခန္ဓာကိုယ်ကြီးကို 32ပုံပုံပြီးရှုတဲ့ရှင်အာတုပတဏီ၄နည်းပေါ့နော်တေအာတုပ6မျိုးအဲ့ဒါနောက်ဓာတုမနတိကာရဓကမထံက၄ပါးရှုမှတ်တဲ့နည်းကတနည်းပေါ့အလုံး14နည်း14မျိုးရှိတယ်နော်အာနာပါန1ဣရိယာပုတ်၄ပါး2အသေးစိတ်မူရတမစင်ညာ3ရှင်အာတုပက4နော်ပြီးတော့ဓာကြီး၄ပါးရှုမှတ်တဲ့နည်းက9 သေအာတုပ9မျိုးပေါင်းလိုက်တော့14မျိုးရှိတယ်ဒါလေးမှတ်ထားမယ်အဲတော့ဒီကမ္မထာနေတဲ့မှာဘုန်းကြီးတို့ဇေယျအားလျော်သာတင်းညိုနဲ့ဝေဖန်ပြရရင်မောဟဇေယျတို့ဝိတက်ဇေယျသမားများအတွက်အာနာပါနာသင့်တယ်ဆိုပြီးတော့ဘုန်းကြီးတို့တင်းညိုစီမှာဓာတ်ရမိတ်ထားပါတယ်နော် မောဟဇေယျဆိုတော့ကဒီစိတ်တွေပြန်လွင်နေတာတို့တန်တရားများနေတာမောဟနှမျိုးရှိတာဝင် ဩဒိစ္စမောဟဝိသိကိစ္စမောဟဩဒိစ္စမောဟဆိုတာက စိတ်တွေပြန့်လွင်နေတာပြောတာဝိသိကိစ္စမောဟဆိုတာယုံမတန်တရားတွေဖြစ်နေတာပြောတာနော်ခုနလေးပြန်ဖွင့်လာတယ်ကိုကြီးအဲမောဟဇေဝိတ္တဇေရှိတဲ့ပုံကောင်များစိတ်အကြံတွေးတွေများတဲ့ပုံကောင်များအတွက်အာနာပါနာဣရိယာပဋ္ဌာတံပဇင်ညာဒါလေးကိုမူသေးထားကျင့်တဲ့နယ်ဆိုဒီ ဆရာတော်ကြီးများတော့မိတ်တယ်ပေါ့ဗျာနော်ခုနကဒီအာနာပါနရဲ့ဣရိယာပုတ်ဒီဟာတွေကတော့တွဲမှာအာနာပါနမှိုက်တယ်ဣရိယာပုတ်လေးပါတယ်ဒါပဲအသေးစိတ်မူရမှိုက်တယ်ဒါပဲဒီလိုမှိုက်တယ်အဲကြတော့မောဟဇေယဝိတ္တဇေယရှိတဲ့ပုဂ္ဂိုလ်ကိုယ်စိတ်အတွေးတွေများနေတယ်စိတ်တွေပြန့်ဝင်နေတယ်ဟိုတန်တရားတွေများနေတယ်နော် စိတ်တွေရတယ်မကပ်ဘူးစိတ်ထွက်မှုတွေဥဒိစ္စတွေများနေတယ်ဆိုတာမောဟဆရာပဲအတွေးတွေများနေဆိုဝိတ္တဆရာပဲအဲ့ဒီလိုပုံကိုမျိုးဆိုရင်အာနာပါနာဒီဆက်မျိုးတွေကနေသုံးသပ်ပြတာနော်အာနာပါနာဣရိယာပထသံပစဉ်ညဒါဝအဓိကထားရှုအာနာပါနာအဓိကထားရှုပေါ့နော်ဣရိယာပုတ်၄ပါးလဲအာနာပါနာအသေးစိတ်မူရလဲအာနာပါနာရှုရမယ်လို့ဆိုလိုတယ်နောက်တစ်ခုပညာဇယအတ္တဇယရှိတဲ့ပုဂ္ဂိုလ် နော်အသိပညာအကောင်းတဲ့ပုဂ္ဂိုလ်တရားတရားအကောင်းတဲ့ပုဂ္ဂိုလ်ချဓာတ်ကမ္မထံရှုရမယ်ဓာတ်ကမ္မထံရယ်ဓာတ်ကမ္မထံအောက်ကနေတွဲကြည့်မယ်ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးဣရိယာပုတ်၄ပါးမှာလည်းဓာတ်ကြီး၄ပါးရှုအသေးစိတ်မူရမှာလည်းဓာတ်ကြီး၄ပါးရှုဒီတစ်ခုရွေးချယ်စရာကြီးတကယ်လို့ကိုကယာကဇယိုက်ပေါ့လောဘဇယိုက်ပေါ့ဒေါသဇယိုက်အဲ့ဒီလိုအာကြီးတဲ့ပုံကုများကြရင်တော့ဒီ သေအာတုဘရှင် ရှင်အာတုဘသေအာတုဘပြောအဲ့ဒီနှစ်ခုအဓိကထားမှတ်ရမယ်ဒါတော့ဘုန်းကြီးတို့ဒီသင်ညိုပါရဟိုပြတဲ့ဟာပါပဲခုနကဘုန်းကြီးတို့ကဒီကာနုပဒနာတတိပဒ14မျိုးပဲခွဲပြခြင်းတာဒီထဲမှာတော့သူကဟိုနဲ့မရာဂဆရာဆိုအတုပရှုလို့ဒီလိုပဲပါဒေါသဆရာဆိုမေတ္တာကရုဏာမုဒိတာဥပေက္ခပေါ့ဒါအသိဉာဏ်ပြတယ် နော်မောဟဇယဝိတက်ဇယကြကြည့်လိုက်အာနာပါနာရှုတတ္တတေယဗုဒ္ဓဇယကြလည်းဒီမှာကြည့်လိုက်နော်ဓာကြီးလေးပါတို့ဗုဒ္ဓနုတိတို့ဗုဒ္ဓနုတိဆိုတာပညာဇယကိုပြောတာဗုဒ္ဓဇယဆိုတာပညာဇယဓာကြီးလေးပါရှုရမယ်ဒါဟုတ်ပြန်ပြောတာဒါနဲ့ညှိပြောတာခုနပြောတာနော်ခုနကကာနုပါဒနာတတိပဒ14ပါးပဲကြည့်မယ်နော်အဲ့ဒါပြန်ကြည့်အဲ့ဒါပဲမှတ်ထားမယ်ခုကြီးခုနပြန်ထိုးပြခုနအရေးကြီးတယ် အဲ့တော့ကာနုပဒနာသတိပ္ပဏ14မျိုးမှတ်ထားမယ်အဲ့ဒီ14မျိုးထဲမှာဘုန်းကြီးတို့ရွေးချယ်စရာနှစ်ခုပဲရှိပါတယ်။ဘာရွေးချယ်မလဲဆိုအာနာပါနတတကြီးလေးပါပဲ။အာနာပါနမှတ်ခြင်းရင်ဣရိယာပုတ်လည်းဝင်လေထွက်လေမှတ်အသေးစိတ်မူရလည်းဝင်လေထွက်လေမှတ်အမှတ်ခက်ရင်တော့ဉာဏ်ကမ္မနာမှတ်လို့ရတယ်။ဓကမထံရှုမယ်ဆိုရင်လည်းပဲနော်ဣရိယာပုတ်လေးပါလေဒီဓကမထံရှုအသေးစိတ်မူရလည်းဓကမထံရှု။ ဂါနုပန္နလာသတိပ္ပဏ14ပါးမှာဘုန်းကြီးတို့ရွေးတာတော့ဒီနှစ်ခုပဲရွေးချယ်ဒါပဲနော်တခါဂျာကုလမှာလောဘတွေဝင်လာပဲဒေါသတွေဝင်လာမယ်ဆိုရင်တော့ခုနကရှင်အာသူပါတို့တေအာသူပါတို့ပြောင်းပေါ့အဲရွေးချယ်စရာကာနုပဒနာသတိပ္ပဏမှာနှစ်ခုပဲရှိတဲ့အတွက်ဘုန်းကြီးကဒါဒီနှစ်ခုကိုအဓိကထားသင်ပါမယ်ဒါလေးမှတ်တာနော်အဲတော့ ဘာဖြစ်လို့အာနာပါနကိုစရှုခိုင်းရတယ်လဲလို့မေးရင်တတ္တဝါမှန်သမျှဒီမတိမှုအဝိဇ္ဇာစတယ်ပေါ့ဗျာမတိတော့ဒီဘဝကိုအဝိဇ္ဇာနဲ့စခဲ့တယ်ဘဝဝိဇ္ဇာနဲ့စပြီးတော့ဘဝကစခဲ့တဲ့အတွက်ဘဝကိုရခဲ့တဲ့အတွက်ဒါအာနာပါနရှုမှတင့်တယ်ဒီလိုပြောတယ်ပေါ့နော်ပုရုဇဉ်မှန်သမျှနော်မောဟတက္ခံရှိတယ်နော်မောဟဇေဝိတ္တဇေဆိုတာ များသောအားဖြင့်တော်တော်များများတိရိစ္ဆာန်ဘဝမှာ လူဘဝဒီလိုပြောင်းလာကြတာများတယ်ဆရာတော်ကြီးကအဲ့လိုမိတ်တယ်ဘုရုဇိမန်မြမောဟတက္ကံရှိတဲ့တိရိစ္ဆာန်ဘဝမှာလူဘဝကိုရခဲ့သောကြောင့်၎င်းတဲ့အဲ့ဒါကြောင့်စရှုတဲ့နာစစခြင်းရှုမဲ့ပုဂ္ဂိုလ်များအာနာပါနာဣရိယာပု၄ပါးတံပဇင်ညပါပါအဲ့ဒီအသေးလေးသေးစိတ်မူရာလေးကိုရှုတဲ့နေဒီလိုဆရာတော်များညွှန်ကြားတယ်ပေါ့ဗျာ။ ဒါကတော့ကိုယ့်အကိုရွေးချယ်ရမှာနော်ဒါတော့ဆရာတော်ကြီးတွေလည်းသူတို့အာတာနဲ့ပိုင်းအာနာပါနာအာတာနဲ့ပိုင်းနဲ့အာနာပါနာနဲ့ပြောမှာပေါ့ဓကမဏအာတာနဲ့ဘုန်းကြီးဆရာတော်ကလည်းဓကမဏပြောမှာဒါကတော့ဘုန်းကြီးတို့အပြစ်ပြောစရာမရှိဘူးဒီတော့အာနာပါနာအကြောင်းနည်းနည်းပြောမယ်ဒီနေ့ချိန်ရသမျှပေါ့အာနာပါနာအာထုတ်တော်မယ်ဆိုရင်ဘုန်းကြီးတို့ကနှမျိုးသိထားမယ်အာနာပါနာကမ္မဋ္ဌာန်းရှုတဲ့အခါမှာအာနာပါနာကမ္မဋ္ဌာန်းမှတ်စု တင်ရင်တင်ပေါ့ဗျာဒီအနာပါနဆိုတာဝင်လေထွက်လေပြောတာဒီဝင်လေထွက်လေရှုမှတ်တဲ့ခါကျရင်ဒီကဝင်လေထွက်လေထိတဲ့နေရာလေးသွားအားဆိုင်လိုက်ပူရာတွေအေးရာတွေတိသွားတဲ့အတွက်ဓကမထဖြတ်သွားပါတယ်လေတတ်တတ်မြင်အောင်ရှုတာရယ်ဝင်လေထွက်လေရှုတဲ့ကမှာဓာတ်သဘောတဘာဝမြင်အောင်ရှုရင်ဓကမထဖြစ်တယ်လေတတ်တတ်မြင်အောင်ရှုရင်အာနာပါနကမထအဲ့လိုနှစ်မျိုးဖြစ်နေမှာတေရှုတဲ့ကမှာနော် လေးရပူရာအိမှုသိလိုက်ရင်ဘာလဲတက္ကမထံဖြစ်တယ်လေးပေါ်မှာတတိမြဲနေအောင်ပြုလုပ်နိုင်ရင်ဒါအာနာပါနကမ္မထံပဲဒီအာနာပါနမှတ်တဲ့ခါကျရင်ဘုရားကလေးချက်ပြောသွားပါတယ်ပါဠိလေးတွေအဲ့မှာရေးထားပါတယ်သောတတောအတတိတတောပတတိဒီလီလေးပေါ်မှာတတိမြဲနေအောင်ကျင့်ရတယ်ဒါနံပါတ်1ချက်ပဲတတိမြဲသွားပြီဆိုဒီလီကတူတူဝင်လားရှိရှိဝင်လားလူလူသိတယ် ုန်းကြီးတို့ပြောစရာမလိုတတိမြင်အောင်တာနံပါတ်1ကစ조사စ조사လိုက်ရင်ဒီလေးကတူတူဝင်လားရှည်ရှည်ဝင်လားသိလာတယ်နံပါတ်1ကဒီလေးရဲ့အတူရှိကိုသိအောင်အထောက်အချင်းတတိမြင်ရင်ဒီအတူရှိသိလာတယ်ဒါကိုဘုရားကဒီကံဝါဒတံဝါလို့ခေါ်တယ်ရတံဝါဆိုတာတော့လေမဆိနောင်ဝင်လေထွက်လေဝင်လေထွက်လေဒါကြိုက်နော်ဗျာရှည်လာတဲ့အခါကျကိုကစိတ်ကဝင်လေ ဟိုပြီးသွားပြီဒါမျိုးမပြီးသေးသူကဖြည်းဖြည်းချင်းဝင်နေစိတ်ကထွက်လေလို့ပြီးသွားပြီမှတ်လိုက်တယ်တိလိုက်တယ်ထွက်တဲ့လေကမပြီးသေးဖြည်းဖြည်းချင်းထွက်ဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေကိုရှည်တယ်လို့သုံးပါတယ်အဲ့ဒီလိုလေရှည်လာရင်တပ္ပကာယပရိသံဝေဒီအပေါ်နည်းနည်းတင်လာပြီတပ္ပကာယပရိသံဝေဒီရှည်တဲ့လေ တစ်ခုလုံးကိုဘုရားမတိမ်မွေ့အောင်လုပ်ရမယ်တိမ်မွေ့ရနေငြိမ်းအောင်ကျင့်ရနော်ဘုရားမဘုန်းကြီးတို့ငြိမ်ငြိမ်ရနေတိမ်မွေ့ပေါ့။များသောအားဖြင့်ရှုရှက်ရှုရှက်ရှုရှက်နဲ့မြည်နေတတ်တယ်။တမာရီမြခင်ညာမှာ။နောက်ကြတော့သူကငြိမ်လာမယ်။ရှုရှက်မမြည်တော့အဲ့ရနေတိမ်မွေ့သွားတိမ်မွေ့သွားနေငြိမ်တော့ကျင်ရမယ်ဆိုလို့။နော်။အဲ့တော့ဝင်လေထွက်လေကိုနော်အစလည်းဆုံးပရမသုံးကဒီလေရှိလာပြီ ဝင်လေဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်းထွက်တယ်ဒီလေရှည်လာပြီဆိုရင်အဲ့ဒီရှည်တဲ့လေတစ်ခုလုံးအစလည်းဆုံးကတ်လိုက်နေအောင်လုပ်တာဒါဝတ္တဘကာပရိသံဝေဒီဘုန်းကြီးကကတော့ပတ္တမြကာတင်္ဂရကြော်ပြောနေဘုန်းတော်ရှည်လာပြီရှည်တယ်ဆိုတော့ဗာလေဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်းထွက်တာကိုပြောတယ်ဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေကိုအစလည်းဆုံးသိအောင်လိုက်ရတချို့ကတော့ဘုန်းကြီးလေဒီနီးနဲ့တင်တဲ့ဆရာတော်ကတော့ဗာတင်သေးလေဆို တချို့အဆိုထက်မှကြိုက်တာဝင်တဲ့လေမဆုံးမခြင်းဝင်ဝင်ထွတ်ထွတ်ထွတ်ထွတ်မဆုံးမခြင်းကတ်လိုက်တာပေါ့ဗျာအတိလေးကတ်ထိုင်လည်းပြီးတာပါအစလည်းဆိုကတ်လိုက်ထိုင်ဒီနေရာမှာ ပြဿနာအများကြီးရှိတယ်နော်တော်တော်များများကမ္မထမ်းဆရာတွေကဒီမူရင်းပုတ်ကတပ္ပကာယပဋိတံဝေဒီတပ္ပကအကုန်လုံးကာယကိုတကိုယ်လုံးပဋိတံဝေဒီသိရမယ်ဆိုပြီးတော့ဒီပါဠိဒီတိုင်းကြည့်ရင်တော့အဲ့လိုအဓိပ္ပာယ်ထွက်နေ သူ့ရဲ့အဖွင့်ကျမ်းဂန်တွေဒီမှာဒီရဲ့ဆိုလိုရင်းတဲ့ပြကိုသိပါတယ်ဒီမူရင်းပုံကိုကြည့်ပြီးတချို့ကမ္ဘာတန်းဆရာတွေကဘလို့သင်လဲဆိုဝင်လေရဲ့အစကနှာသီးဖြာ အလေကရင်ပတ်အဆုံးကချက်အဲ့လိုသွားသင်အတွင်းထဲရောက်တော့ဘယ်လေသီးတော်မှလဲဓာတ်တွေပြောင်းသွားတယ်ပူရာအေရာတောက်နာတင်းနာပဲလေကမမြင်တော့အဲ့ဒါကိုသူတို့ကသဗ္ဗဂါပတိတံဝေပုတ်ကြီးကြည့်ပြီးအဲ့လိုသင်တာထွက်လေရဲ့စားချက် အလေကရင်ဖတ်အဆုံးကနာသီပြအဲ့လိုသွားတင်နေရတယ်အများကြီးပဲရှင်သာရိပုတ္တရာရှင်မြတ်ကြီးကပရိသမီတာမက္ခပါဠိတော်မှာသဗ္ဗကာပရိသံဝေနဲ့ပတ်သက်ပြီးအဲ့ဒါမိတ်ထားတယ်လေးကိုအတွင်းနဲ့လိုက်မကြည့်နဲ့ကြည့်လို့ရင်ပူရာဤရာမာရာပြောတာတွေ့တာစိတ်ကပြောင်းလဲနေတတ်တယ်လေးကိုပြင်ထွက်သွားရင်လည်းအဝေးလိုက်မကြည့်နဲ့ကြည့်နေစိတ်တွေပြောင်းလဲနေတတ်တယ် ဒီနှခေါင်းဝမှာထိနေတဲ့လေလေးပေါ့လွှတ်ဆဲတဲ့သဘောမျိုးလေးလွှတ်ထိတဲ့နေရာလေးဒါလေးစောင့်ကြည့်နေအောင်ရှည်ရှည်ထိရှည်ရှည်သိပေါ့တို့တို့ထိရင်တို့တို့သိပေါ့ဒါပဲဒီနေရာစောင့်ကြည့်အောင်အဲ့ဒါကိုတပကာပရိသံဝေလို့ခေါ်တာခုနပြောသလိုနာတိပြရင်ပတ်ချက်ချက်ရင်ပတ်နာတိပြဒီလိုကြည့်ရမှာမဟုတ်ဘူးဒါလေးနားလဲထားဖို့ပါအောက်မှာလေဒီဆရာတော်ဘုရားရဲ့လည်းရေးထားတယ်ပေါ့လို့ဆောင်းပုံလေးအဲ့ဒီကနေ စလည်းဆုံးထွက်တဲ့လေကိုစလည်းဆုံးကတ်လိုက်ကတ်လိုက်ကတ်လိုက်ကတ်လိုက်ဘရမနောက်ကြမ်းကြမ်းတွေ့ရနေပြပြနဲ့တိမ်မွေ့တိမ်မွေ့နူးညာတိမ်မွေ့သွားပြီးတော့ငြိမ်သက်တိမ်မွေ့သွားအဲ့ဒါကိုပတ္တံပြန်ကာယသင်္ခါရလို့ခေါ်တယ်နော်လေဟာငြိမ်တိမ်ငြိမ်ငြိမ်အောင်တိမ်မွေ့အောင်ချုပ်အောင်ကျင်းချုပ်တာတော့သရုဒ္ဓဇံတမာရိယာမချုပ်ပါတယ်ဒီတိုင်းတော့မချုပ်ပါဘူးဒီတော့ခုနပါဠိမမှတ်ခြင်းဒီလေဒီဆရာတော်ပြရပါဠိလေးကိုကြည့်ပြီးတော့ဆောင်းပုံလေး လှုပ်ထားတယ်အာနာပါနကျင့်တဲ့ပုဂ္ဂိုလ်ဒီဆောင်းပုံလေးတော့မှတ်ထားဗျာအ ਨੇ ဆုံးဒီလောက်တော့ရအောင်ကျင့်တတိမြေယပထမဒုမာတို့ရှိသည်တတိမြေယပထမအာနာပါနကျင့်စဉ်ပထမအနေနဲ့ဘာလို့ရမလဲတတိမြေအောင်လေးပေါ်မှာတတိကအောင်ကျင့်တတိကလာမြဲလာရင်ဒုမာတို့ရှိသည်အာနာပါနကျင့်စဉ်ဒုတိယကျင့်စဉ်ကလေဟာတူတူဝင်လာရှိရှိဝင်လာသိလိမ့်မယ် တို့ရှင်သိသွားတာပဲရှိတယ်ဆိုပါလို့ဆိုဖြည်းဖြည်းချင်းဝင်တဲ့သဘောဖြည်းဖြည်းချင်းထွက်တဲ့သဘောကိုရှိတယ်လို့သုံးပါနဲ့ဒါလေးမှတ်ထားမယ်ဒုမာတို့ရှိသည်လုံးစုံချင်းရာလုံးစုံလင်းရာနှမျိုးလုံးရှိတယ်ဒါတော့သူကအလင်းနမိတ်တွေဖြစ်ပေါ်လာတဲ့အချိန်ကိုစာရေးတာဒါပေမဲ့ဒီပရိသမီတာမကပါဠိတော်မှာတော့အတူရှေ့ပိုင်းကနေစပြီးတော့လဲနမိတ်တွေပေါ်တတ်ပါတယ်ပြောတာတူနဲ့တူမတူဘူးဗျ ရေပုံရတော့ဒီလုံးစုံချင်းရမှာလေပေါ်တတ်တယ်ပေါ့ဒါကြောင့်လုံးစုံမင်းရဆိုရင်ဟုတ်လားဒါကြောင့်ဘုန်းကြီးကတော့ဒီနေရာမှာလင်္ကာနှစ်မျိုးရှိတော့လုံးစုံချင်းရဖို့ကြိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ဖြည်းဖြည်းချင်းဝင်တဲ့လေအစလည်းဆုံးအကုန်လုံးသိဖို့ဒါတတိယအနာမနာချင်းစရာလိုတယ်သိပြီးမှကျင့်ရမယ်နော်အလင်းနမိတ်ပေါ်လဲသူကလေးပေါ်မှာပေါ်ခြင်းမပေါ်တာဘေးမှာပဲပေါ်တာ အဲတော့ဒီလေးပုံမှာပဲအစလည်းဆုံးအကုန်ကတ်လိုက်နေအောင်ကျင့်ဖို့အရေးကြီးတယ်ဒါကြောင့်လုံးစုံချင်းရဘုန်းကြီးပို့ကြိုက်ပါလုံးစုံချင်းရတနိုင်တာတတ္တရအာနာပနာကျင့်စဉ်ဟာလေးရှည်ရှည်ဝင်လာပြီးရှည်ရှည်ထွက်လာပြီးအစလည်းဆုံးကတ်လိုက်နေအောင်ကျင့်ပါဒါပြောပါတယ်စမှငြိမ်းပြီးပတ္တံမြန်ကာယသင်္ကနာဒီပုံလေးကိုကြည့်ပြီးပြောလေးကိုရှုချက်ရှုချက်မြန်နေငြိမ်းငြိမ်တော့အောင်ကျင့် ငြိမ်ရနေတိမ်မွေ့သွားအောင်ကျင့်တိမ်မွေ့ရနေချုပ်ငြိမ်သွားအောင်ကျင့်ဒါကိုပြောတယ်စမှာငြိမ်ပြီးအဲ့ဒီလေးချက်ပြီးဆုံးမှဝိပဿနာပြောင်းရပါမယ်သတိပ္ပဏသုံးပါအဲ့တိုင်းမှာမိတ်ထားပါတယ်ဒါလေးသိဖို့ရည်ချင်းနော်ဒါလေးနားရဲဆွဲအောင်ရအောင်မှတ်ထားပါတတိမြေယပထမဒုမာတို့ရှိသည်လုံးစုံချင်းရာတနိုင်တာစမှာငြိမ်ပြီးကိုကြီးနောက်တစ်မျက်နှာသွားလိုက်ပါ ဟောက်ကိုဆက်ဆွဲလိုက်အဲ့မှာအာနာမနစမှတ်တဲ့ခါမှာစိတ်မငြိမ်ပါဘူးဘယ်သူမှမဒီတိုင်းပါပဲဘယ်ကမ္မဋ္ဌာန်းမှမဒီတိုင်းပါပဲမငြိမ်တော့ရှုမှတ်ပုံနှလုံးသွင်းပုံအစီအစဉ်၈မျိုးဆိုတာဝိသုဒ္ဓိမကလာပါတယ်ပထမသူပြောတဲ့အတိုင်းဘုန်းကြီးပြောပါပြီးမှလက်တွေ့အပိုင်းလေးနဲ့ရှင်းပြောတော့ဝင်လေထွက်လေကိုရေးတွက်ခြင်းဟာကရဏာနီးလို့ခေါ်ပါတယ် ။ရောဘုန်းကြီးတို့ဒီခါကျခဏနာနိခဏနာနိဆိုအရေအတွက်နဲ့မှတ်တဲ့နီးပေါ့ဗျာ။နောက်နုဘာနနာနီးခုနရှေးလာတဲ့လေတစ်ခုလုံးကအစလည်းဆုံးသိအောင်မှတ်တာပေါ့ဗျာ။အစလည်းဆိုကပ်အောင်ဈာမအပြလတ်မရှိအောင်ကပ်မှတ်တဲ့သဘောနုဘာနနာနီးလို့ခေါ်တယ်။နှခေါင်းဝနာတိဖြာသုံးဖို့ထဲနှုတ်ခမ်းမြဝင်လေထိထိရာအရာကိုကြည်နာ ဖုဒနာနီးလို့ခေါ်တယ်။နော်။ဒါတော့စာအတိုင်းရေးတာပေါ့ဗျာ နှာသီးဖြာတို့နဲ့ဒုက္ခများဘုန်းကြီးတို့ရှေ့တိုင်းသားတို့နှာခေါင်းဝထီတာပါနောက်အပ္ပနာဇံတို့သက်ဝင်ရတည်ခြင်းဆိုတာပထမဇံဇံရတာကိုပြောတယ်ဇံရတော့ဇံရတိုင်အောင်မှတ်တာကိုဇံရသွားပြီဆိုတာထပ်နာနီးခေါ်တယ်ဝိပဿနာရှုမှတ်တယ်ဆိုရင်ဇံရပြီဝိပဿနာဆက်အထုတ်မယ်သို့မဟုတ်ဝိပဿနာဓာတ်ရသွားအထုတ်မယ်အဲ့လိုအထုတ်တဲ့အခါကျရင်ဝိပဿနာဉာဏ်ကြီးဖြစ်ပြီး နာမရူပပရိစေတဉာဏ်ဝိပဿနာဉာဏ်စေကတော့ဘုန်းကြီးတို့အဲသမထဉာဏ်ကစာပါတယ်။ဟောကနာယုတ်တွေကတော့ခြေကဉာဏ်တွေပဲပြောရမှာပေါ့။နာမရူပပရိစေတဉာဏ်တို့ပစ္စယပရိကဉာဏ်တို့ဝိပဿနာဉာဏ်စေကတော့ဘယ်အစလဲသမထဉာဏ်။ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တရားတွေရဲ့အနေစာဒုက္ခအနတ္တမြင်မှဝိပဿနာဉာဏ်အရာစဖြစ်တယ်။အဲ့ဒီဝိပဿနာဉာဏ်ဒီဟာ တဏ္ဍခဏနီးလို့ခေါ်ပါတယ်။ဒါကြောင့်တရားရှုမှတ်ရင်ဝိပဿနာရှုမှတ်ရင်ဝိပဿနာဉာဏ်ဖြစ်အောင်ရှုရတယ်။ဝိပဿနာဉာဏ်မှမဖြစ်ရင်တော့ဘာမှမထူးဘူးပေါ့။တရားစကားဘယ်နှခုဝင်ဝင်ဘလောက်ကြာကြာထိုင်နေဘလောက်ကြာကြာမတ္တရမတ်လို့နေနေဘလောက်ကြာကြာဈဉာဏ်ရှောက်မတ်လို့နေနေဉာဏ်မဖြစ်ရင်တော့ဒါတော့ဘာမှမထူးပေါ့ဗျာဉာဏ်ဖြစ်အောင်မှမယ်ဉာဏ်ဖြစ်တဲ့နည်းကိုဝိပဿဒီမှာဝိပဿနာဉာဏ်သည်တန်လက္ခဏာနည်းတဲ့ အဲ့ဒီဝိပဿနာဉာဏ်นี่ဆင်းရဲတက်သွားပြီးနောက်ပဲမဲ့ဉာဏ်ဖုံဉာဏ်ရဲ့မဲ့ဉာဏ်ရသွားရင်ဝိဝဒနာนี่ဝိဆင်းရဲတွေပြတ်သွားတော့ဝိဝဒနာนี่လို့ခေါ်တယ်မဲ့တွေရပြီးဖိုးအကာလီကိုချိန်ကာလကြားထဲမှာချားမနေချက်ချင်းတန်းရမဲ့ရရင်ဖိုးတန်းဝင်သွားတာအခါမလေးချားမဲ့ကာလိုက်နဲ့ဖိုးကျိုးဖြစ်စေတတ်သောမတရား၄ပါးပါတကမဲ့ရရင်ဖိုးတန်းရတာအကာလီကိုအချိန်ကာလ ဂျာကာလအချိန်ကာလပိုင်းခြားချက်မရှိဘူးတန့်ဝင်တာနော်အရိယာမေရပိုင်းကိလေသာတွေဖြတ်ချလိုက်တယ်ဖြတ်ချလိုက်တော့ဖိုရောက်သွားဖိုရောက်သွားတော့ဒီရီကိလေသာတွေစင်ကြယ်သွားတော့ဒါကိုပါရိသုတ်တိနီးလို့ခေါ်တယ်အရအရဖိုကိုအရိယာဖိုကိုပါရိသုတ်တိနီးအရတဖိုရအတိုင်းဒါပါရိနုတ်တိနီးနဲ့ကျင့်ပြီးသားဖြစ်သွားတယ် ပြီးတော့ရိယဖို့ရပြီးနောက်ပိုင်းဖို့ရပြီးနောက်ကဘာလာလဲပိဿကနာညာဖြစ်ရမယ်ပိဿကနာညာရမှာဘုန်းကြီးတို့ရှုမှတ်တဲ့ရထားတဲ့ဉာဏ်นี่သိကြတယ်မသောတာပတိမေရပြီဆိုဒီပိဿကနာညာနဲ့ပြန်ကြည့်လို့ရတယ်သောတာပတိဖို့ရတယ်ပြန်ကြည့်လို့ရတယ်သောတာပတိမေခိုက်တာမှာဘာကိလေသာတွေပယ်သွားတယ်ပြန်ကြည့်လို့ရတယ်ပိဿကနာညာဟောငါတော့ဘာကိလေသာတွေကြံသေးတယ်ပြန်ကြည့်လို့ရတယ် နိဗ္ဗာန်ကိုလည်းဆင်ញင်လို့ရတယ်ပေါ့ဗျာအဲ့ဒီလိုပိဿကနာဉာဏ်ဖြစ်လာရင်ပရိပတ္တနာနီးလို့ခေါ်ပါတယ်အဲ့ဒီနီးရှင်းမျိုးဒါတော့ကျောင်းနာဝအနေနဲ့သိထားဖို့ပါတယ်အဲ့ဒီနီးရှင်းမျိုးမှာပထမဆုံးနီးကိုပြန်သွားမယ်ဘုန်းကြီးတို့စမခါစားတော့များပြင်းတော့ဒီမငြိမ်ဘူးဗျစိတ်ကထွက်ထွက်ထွက်ထွက်သွားတယ်ဒီဝင်လေထွက်လေအောင်မထားလေထွက်ထွက်ထွက်အဲ့လိုထွက်သွားရင်ဒီမှာ ဝိသုရိမေထရာညွန်နာကဘာလဲဆို အရေးတွက်လေးနဲ့မှတ်ပါတဲ့ဝင်လေထွက်လေတေပေါ့ရေတွက်နဲ့မှတ်တဲ့ခါလဲငါးခုအောင်မနေစေနဲ့ဆယ်ခုထက်လည်းမများစေနဲ့ဒီလိုကန့်သက်ချက်လေးပေးသွားတယ်ငါးခုအောင်နေသွားရင်လည်းပဲရေတွက်ကနေတော့စိတ်ကမကပ်ဘူးပြဆယ်ခုထက်များသွားရင်မြဲစိတ်ကလေးပေါ်မှာမကပ်ဘဲနဲ့အရေတွက်တော့လိုက်ပါကဏန်းတေချာတော့လိုက်ပါ 9ခုနဲ့10ခုဒီအတွင်းပေါ့ဗျာကြိုက်တာမှတ်နိုင်တယ်မင်းကုတိပိကဆရာတော်ကြီးကတော့10ခုရေတွဲပြီးမှတ်တာတွေ့ရတယ်ဒီဘုန်းကြီးအာနာပါနနဲ့သင်တဲ့ပုံကုများပေါ့မောင်တော်မြစင်တော်ကဖောက်တော်ရပြီးတော့လေဒီဆရာတော်ကြီးနီနဲ့သင်တဲ့ကမ္ဘာထန်ဆရာသူတို့ကတော့10ခုရေတွက်ခိုင်းတယ်ဘာလို့10ခုရေတွက်ခိုင်းလဲဆိုဓမ္မစကြာတော့ကိုထောက်ကြတယ်ဟောဗျာ ဓမ္မစကြာတုတ်မှာကြတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်နဲ့ဒီလိုဟောထားတာမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့၈ခုပဲရှိတွေ့ပါတယ်ဝင်လေထွက်လေ၁ဝင်လေထွက်လေ၂ဝင်လေထွက်လေ၃အရေအတွက်ကလည်းမှားမယ်စိတ်ကလည်း၄ပေါ်မှာကတ်နေရမယ်ဝင်လေထွက်လေ၄ဝင်လေထွက်လေ၅ဝင်လေထွက်လေ၆ဝင်လေထွက်လေ9ဝင်လေထွက်လေ10 ချို့ကြခက်ခက်ခဲရေတွက်တဲ့နီးလည်းရှိတယ်လွယ်လွယ်ကူရေတွက်တဲ့နီးနှမျိုးရှိတယ်ဘုန်းကြီးတော်များတော့ရင်လွယ်ကူတဲ့ရေတွက်နီးပဲသင်ပါတယ်ချို့ကြခက်ခက်ရေတွက်နီးကြတော့စိတ်ပိုကတ်တယ်လို့ဆိုပါတယ်ဟုတ်ပါတယ်နည်းနည်းချင်းနည်းနည်းချင်းတိုးနည်းနည်းချင်းနည်းနည်းချင်းပြန်ဆုပ်အဲ့လိုမျိုးလောက်တော့အဲကျတော့လွတ်လွတ်သွားတတ်တယ်တခါတလေအဲတော့အရေးအတွက်လွယ်လွယ်ကူကူပဲမှိုင်တော့ပုတ်ကောင်းတယ်လို့ဘုန်းကြီးကလို့ယူဆတဲ့အတွက် လွယ်လွယ်ကူပဲတင်ပါတယ်ဒီတော့သမခါစာပုဂ္ဂိုလ်များစိတ်ကမငြိမ်ဘူးဆိုရင်ရေတွက်လေးနဲ့မှတ်ကြည့်ပါဒီခါကျလည်းရေတွက်နဲ့မှတ်တာဒီတော့မကြိုက်ဘူးမကြိုက်ရင်လည်းဒီလေးလေးပေါ်မှာအတိကကြည့်ဖို့ပါပဲဒါပဲရေးကြည့်ပါအခု7နိုင်ခွဲသွားနော်ဒီနေ့ဒီလောက်နဲ့သိမ့်မယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ကျတော်ဘုရားပြည့်စုံနေပြရပါရှင်ဗျာ။အခုဆရာတော်တပည့်တော်ကိုလူရှင်စင်းကျင်ကြဝင်ပြပါရှင်ဗျာ။ဟုတ်ပါရဲ့။ီ2020ခုဒီဇင်ဘာလစရုပ်ရပတ် 20 25 26လူရှင်များဟိုကြီးညာပေးပြသည်ဝိနည်းတတဝါများအားလုံးအတွက်နိဗ္ဗာန်ကိုရည်စူး၍လူဒန်းတော်ကြပါသည်ဒေါက်တာဒေးဗစ်ကွက်အမ်မမ်မီမီစင်သမီးဂေဒီတာစတီဗင်မိသားစုတို့ကဓမ္မပူဇာလူတော်ငွေဒေါ်လာ900အမတဒါနာလူဒီဇင်ဘာ22ရက်တွင်ကြောက်တော့မအေးနီနီသမီးဗစ်တိုးရီးယားခေါ်ပြည်ပြည်မွေးနေ့လူဖြစ်ဓမ္မတင်တဲ့အတွက်ဒေါ်လာ100 မိခင်ကြီးတော်ညွန့်လိုင်ကဘုထား၍မဆဆဥမှာမြမပြည်ကိုဗစ်တဲ့လူတော်ငွေဒေါ်လာ100ဆေးရတရားစခန်းအတွက်လူတော်ငွေဒေါ်လာ50မဆဆဥမှာလည်းဆန်ဖရန်စစ္စကိုနေမောင်လေးမြစ်တွေအတွက်တောင်ကြီးမြို့မြစ်တန္တရာဝိဟာရဓမ္မရိပ်သာကျောင်းဝင်လန်းခင်ရတော်တဲ့ဒေါ်လာ100ဒီမလေးဇွန်လင်းတွေမိနစ်အတွက်ဆရာဆရာတော်နဝကမလူဆရာတော်အတွက်နဝကမလူငွေဒေါ်လာ50 စုစုပေါင်းဒေါ်လာ300အမတဒါနအလူကွယ်လွန်သည်မိခင်ဒေါ်ဖုံအားရည်စု၍ဒေါ်မီနှင့်မြေမြကောင်းမှုတရားစခန်းတွေလူငွေဒေါ်လာ100အမတဒါနအလူကိုကောင်းကောင်းဦးမက်လီလီယံမိသားစုတို့မှမက်လီလီယံ၏ခရစ်စမတ်နေ့တွင်ကြောက်သောမွေးနေ့လူဒီနေ့တာတွင်စွမ်းလူဒေါ်လာ100ဝါဇူသင်္ကန်း40ဒေါ်လာ100 မြစ်တာနန္ဒဝိဟာရ USA ကျောင်းအတွက်အလူငွေဒေါ်လာ100စုစုပေါင်းဒေါ်လာ400ကိုလူဒန်းသွားကြပါတယ်။ကိုအောင်မြင့်သိန်းမမီမီတို့မှဆရာတော်နာဝကမလူတော်လူတော်ငွေဒေါ်လာ100ဓမ္မသင်္ဍန်အတွက်လူတော်ငွေဒေါ်လာ100မြစ်တာနန္ဒဝိဟာရကျောင်းအတွက်လူတော်ငွေဒေါ်လာ100စုစုပေါင်းလူတော်ငွေဒေါ်လာ300အပဒတနာလူကွယ်လွန်သွားကြသောနှစ်ဘက်သောအဖိုးဘွားများကိုရည်စူး၍ကင်းဖူအမ် မေလီလီချမ်းမိသားစုမှတောင်ကြီးမြို့မြစ်တာနန္ဒဝိဟာရဓမ္မရိပ်သာအတွက်စေရရင်ဒူရန်လူတော်ငွေဒေါ်လာ30ကျောင်းဝင်လန်းခင်းရန်အတွက်လူငွေဒေါ်လာ30စုစုပေါင်းဒေါ်လာ60အမတဒနာလူဤမွန်မြတ်လာသောကုသိုလ်ကောင်းမှုစုစုသည်အလူရှင်မိသားစုနှင့်တကွဝိရိယတတ္တဝါပေါင်းတို့နိဗ္ဗာန်သို့ရောက်စေရာအာကောင်းမောင်းတန်သော အထောက်ပံ့ဖြစ်ကြပါစေတည်း အားလုံးဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုခေါ်ပြကြပါခင်ဗျာသာဓုသာဓုသာဓုကျတော့မှနေပြီးတော့လှူရှင်ပြီးသွားပြီပြီးသွားပြီပြီးလားလှူရှင်ကြည့်ရရှာ ပြီးတော့ပါပြီဆရာอืมပြီးသွားလို့ရှိရင်ဘုန်းကြီးတို့ဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဘုရားတရားတန်ခါပူဇော်ပြီးတဲ့အခါကျတော့ဆုတောင်းမြောက်ပေးရအောင်ဘုရားရှိခိုးဆောင်လေးဇာမင်းနာနံပါတ်24အဲ့မှာပဲထိုးလိုက်တာပေါ့ဗျာဟုတ်ကဲ့ဆရာတော်ဇာမင်းနာ24ဟုတ်တယ်ဆုံးပါ ပြီးတော့ဟိုဟာဆောက်လေးတွေရှိတဲ့ပုံကများတော့ဆောက်လေးတွေကြည်လိုက်ပေါ့နော်ဆုံး24ဤမာယာညာပြင်းတော့နေတိုင်းဆိုရင်လည်းရသွားတော့ဆရာတော်ခဏလေးတပြီးတော့ file ဖွင့်ပြသေးရောဟုတ်ကဲ့မြတ်ပါ ဆုံးထီအောင်ဆွဲကြတယ်ခုရှင်ဆုံးမျက်နှာဘယ်လောက်လဲဆရာ24အဆုံးထီအောင်ဆရာဟောအင်းအပေါ်အိမ်ပိုက်တွေ့အဲ့ဒါနည်းနည်းကြည့်လိုက်အပေါ်တက်လာ24အိမ်မှာဣမာယဓမ္မာနု25ရောက်တာပေါ်ပြန်တက်လာအဲဒီရရအကုန်လုံးလဲလက်ဥချီပြီးဆိုကြမယ်နော် ဟိမာယဓမ္မာနုဓမ္မာပတိပတိယဘုဒ္ဓံဘုဒေမိမလေးသံဘုရားနေဗံသာတောဤတော်ကိုတရာတရားကိုပါပြောတော်ခြင်းမြတ် ဗျာဒုတိယတော်သည်တတော်ထင်ရှားသာဝေယုမြတ်စွာဘုရားကိုဘုရားပါ၏ရှင်တရားဣမာယသမ္မာနုဓမ္မပฏิပတ္တိယအမံပူဇေမိ မလိသေးရာဟိုလေးရာဒေဝဥစွာတောဤလောကုတ္တရာတရားဘုရားသောသောရှင်မြတ်အရိတော်သည်အရိတော်သည်တရားတော်မြတ်ကိုပူဇော်ပါ၏ရှင်မြတ်မာယာသမာဓု Agambudini Melina Melina Eva Utoato လောကုတ္တရာတရားလောကုတ္တရာတရားဘုရားတယောသောခြင်းပြာဖြင့်တရားတပည့်တော်သည်သံဃာတော်မြတ်ပေါင်းကိုသောဘာယောဝါယိတရား ဤသို့မြူရာရပုံညာကြောင့်အမြာဤဤဤဤပေပေဤပေပေကြောင့်နာမောယောယောဘာလူဩတုထောဘာဝယေယယေဒုက္ခမေ

အတေသုမာသောက်ရကိုသောက်ဉာဏ်စာရေးစာရေးဒီမြရာလုံးစုံဘုံလုံးစက်တိပြည့်မြေတရားဝိညာဉ်ကိုရောရချပါစေခိမောဝေနိယာအာ 乌多，乌多，乌呀，乌呀，牛郎乌家，乌家，乌呀，乌呀，乌呀，乌呀，乌多，乌呀，乌呀，乌呀，牛郎乌呀。

ချမ်းသာကြပါစေ။ဟုတ်ကဲ့ပြည်ရစင်ပြရပါခဏလေးဆရာတော်အားလုံးသူဆိုကြအောင်နော်ဆရာတော်ဘေးရန်ကင်းပါစေကင်းပါစေ ကိုယ်စင်ရဲ့ကင်းပါစေစိတ်စင်ရဲ့ကင်းပါစေကိုယ်စင်ရဲ့ပြာကိုယ်စင်ရဲ့ပြာချမ်းသာချမ်းသာစွာဖြင့်ခန္ဓာဝင်ကိုခန္ဓာဝင်ကိုသစ္စာဝင်စေ မြတ်စွာဘုရားရှင်ဘုရားများကိုသင်ကြားပေးတော်မူတဲ့အထူးကျေးဇူးရှိပါပါဘုရားရှင်တော်တို့ဒီလည်းအာတိဖြစ်တို့ရှိသိဉာဏ်နဲ့နေပါပြီရှင်ဘုရားရှင်ဘုရားအာဒုအာဒုအာဒုချမ်းသာချမ်းသာဘုရားရှင်တို့ချမ်းသာချမ်းသာကြပါစေဗျာ